ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော့တွင်17ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်အနုရာဓဝတ္ထုမျိုးမအပင်အပင်မမျိုးတစ်ပင်ဥပမာပြတရားတော်ပါတယ်အသေးသေးမှရှိကြတယ်ဆိုတာလည်းမှတ်ထားရမှာပဲဒီထဲမှာ ဒုက္ခကင်းတဲ့ပုဂ္ဂိုလ်လို့ဘယ်သူမှမပါဘူးဒုက္ခကင်းတဲ့ပုဂ္ဂိုလ်ဒုတိယမှမပါဘူးအဲ့ဒီဒုက္ခကင်းတဲ့ပုဂ္ဂိုလ်ဒုတိယမှမပါတာဟာဘာဖြစ်လို့လဲလို့မေးတဲ့အခါကျတော့ဩသစ်ပင်အစိုက်လွဲလို့အသေးတွေသေးတာကလည်းမကောင်းသေးတွေသေးမကောင်းမွန်တွေပွင့်ပြီးဒီကလည်းမကောင်းမွန်တွေပြန်ပေါက်နေလို့ဖြစ်ရတယ်လို့ပဲလို့မှတ်ရမှာနော်အဲ့တော့လက်သက်ရှာတော့ကို ဒကာဓမ္မတို့မှာဘယ်နဲ့ကြောက်သောကပရိဒေဝဒုက္ခဒေါမနသာတွေနဲ့နေရပါလိမ့်မလို့ဘယ်နဲ့ကြောင့်ဒီခန္ဓာကိုယ်ကြီးအိုနာတွေနဲ့လည်းအမြဲနေရပါလိမ့်မလဲသောကပရိဒေဝဒုက္ခဒေါမနသာတွေနဲ့လည်းဘယ်နဲ့ကြောင့်ဒီခန္ဓာကြီးနဲ့ဒီခန္ဓာကြီးတဲ့ဖြစ်ပေါ်ပေါက်ရပါလိမ့်မလဲဩရဏရတ္တတရားတွေကဒီခန္ဓာကိုယ်ကြီးတဲ့အပြည့်နဲ့ရှိပြီးကြလာနေတော့တယ် ဘေက96ဘဒ္ဒယောဂဝေဒနာနဲ့ဝိုင်းတိုင်းပြီးဒီကလာနေကြတော့တယ်အဲ့ဒါဘယ်နဲ့ကြောင့်ဒုက္ခမျိုးစုံအကုန်ကြုံပြီးဒီကလာနေကြပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်ဒကာဓမ္မတို့မြေပေါ်မှာသစ်ပင်စိုက်တဲ့ဥစ္စာရေလောင်းကြပရမရှိဥသောမြေနော်ဒီပေါ်မှာမျိုးစစ်စိုက်ကြမျိုးစစ်စိုက်ပြီးဒီကလာမဟုတ်တဲ့ရေတွေလောင်းကြနော် မဟုတ်တဲ့ရေတွေလောင်းတဲ့ခါကျတော့မဟုတ်တဲ့ပင်ကြီးပေါက်ပြီးတဲ့ကာလလာကြဒီလေးချက်ကိုမှတ်ထားရမယ်လို့ရှင်းပိုင်းကဒီကမောင်ဒီတိုင်းမှတ်ရမယ်မှန်ပါပါမဟုတ်တဲ့မြေကိုတည်ထောင်မိတယ်မဟုတ်တဲ့မျိုးစေစိတ်ပြုံးမိတယ်မဟုတ်တဲ့ရေလောင်းမိလို့မဟုတ်တဲ့ပင်ကြီးစီကားလာတဲ့အတွက်သောကပရိဒီဝဒုက္ခဒေါမနသခန္ဓာပင်ကြီးစီကားလာတယ်ဆိုတာမှတ်ရမယ်အဲ့တော့ကို ဒါတရားဓမ္မမပေါ်သေးပါဘူးဖြစ်စဉ်အကြောင်းကျိုးဆက်တာပဲပြရပါသေးတယ်လို့မှတ်ရမှာနော်ဒကာဓမ္မတွေယခုဘဝမှာတော်၎င်းတန်မြာကတော်၎င်းနှလုံးသွင်းမှာမှားမှုဘူးတိဟုသောမြေတွေကိုအမြဲတမ်းခင်များတို့မှာနှလုံးသွင်းမှာမှားမှုဆိုတဲ့မြေတွေရှိနေကြတယ်နှလုံးသွင်းမှာမှားမှုသဘောကျကြလား နှလုံးသားမမှန်မှုတွေမြင်နေတူတယ်လို့မှတ်လိုက်ဆမ်းပါနှလုံးသားမမှန်မှုတွေမြင်နေတူတယ်လို့ခွန်ကြီးတွေကဓမ္မတွေမှတ်ထားလိုက်တော့ဩတို့ဟာအခုဒုက္ခပြန်ဒုက္ခသည်ဒုက္ခပွင့်လေအခုပွင့်ပေခန္ဓာကိုယ်ထဲမှာဖြင့်တနေ့မှစိတ်အေးလက်အေးဘဝင်အေးအေးနဲ့နေရတဲ့နေမပါဘူးအစာတော့ရှာရတဲ့နေလဲနေတိုင်းပဲအဲရလေကပိကလာဝုထဲလဲနေရတယ်လဲနေတိုင်းပဲ ဘူရရာရင်ချွတ်တုံနေရတဲ့နေတိုင်းပဲချွတ်တုံပေမဲ့လည်းအထွန်းကဆာလမုတ်တယ်လို့စားတော့နေရတဲ့ဒုက္ခတွေလည်းနေတိုင်းပဲစားတော့ပြီးဒီဇမနေခြင်းခြင်းကဒုက္ခတွေကလည်းတရားဓမ္မတို့နေတိုင်းပဲဆိုရင်လွယ်ပါလွယ်ပါဗျာဒီတော့ကနေပြီးအုံမှုနာမှုတေမှုတေကဏီဖြစ်လာတာကြီးကလည်းတိုးတဲ့တိုးလာတာကလည်းအချိန်များဆိုင်သေးလားဆိုင်ပါဗျာ အဲဒုက္ခဘယ်ကြီးကဖြင့်ဒုက္ခသည်ဒုက္ခဘုံတွေဝေဆာလို့ပါလားလို့ဆိုလို့ရှိရင်မလိုဘူးပေါ့ဗျာခန္ဓာကိုယ်ဒုက္ခဘယ်ကြီးကဒုက္ခသည်ဒုက္ခဘုံတွေဝေဆာနေတယ်ဆိုတော့ဆိုဥဝရိမ့်မိရိမ့်ပါဗျာအဲ့ဒါဘယ်မြေကပေါက်လာတာတော့မေးတော့မှဒကာရမတို့အာယောနိသောမနရိကာရဆိုတာနှလုံးသွင်းမှားမှုတည်းဟုတော့မြေတည်တော်မိလို့လေမှန်ပါဗျာနှလုံးသွင်းမှားမှုဆိုတာကခင်ဗျားတို့က လူရဲ့နတ်ကဗြဟ္မာရဲ့သားရဲ့သမီးရဲ့လေဘုရားမြတ်စွာကနှလုံးမမှားခဲ့ကြမှန်ပါဗျာလူနတ်ဗြဟ္မာတတ္တဝါတွေရဲ့လို့နှလုံးသွင်းကအမှန်မှားခဲ့ကြမှန်ပါဗျာဘယ်တော့မှယုံနာဒုက္ခသစ္စာလို့ဥက္ကမောင်မပေါ်ခဲ့ဘူးတဲ့ပေါ်ပါဗျာဒါဖြင့်နှလုံးသွင်းမှားတဲ့မြေကိုခမည်းတော်ကတည်တော်မိရဲ့ကျုံနေနှလုံးသွင်းမှားတဲ့မြေကိုတည်တော်မိတော့ကိုဒီမြေပေါ်မှာဘာဖြစ်ပြန်နှလုံးသွင်းမှားတဲ့ခါကျတော့ ဓမ္မတို့မသိတဲ့ဝိဇ္ဇာဒီဟုသောမျိုးစစ်စိုက်မိတာပဲမှန်ပါပါဗျာနှလုံးသားမှားတဲ့မြေပေါ်မှာမသိတဲ့ဝိဇ္ဇာမျိုးစစ်စိုက်မိဥက္ကမောကြောက်เสียကောင်းလိုက်တယ်မှန်ပါပါဗျာဓမ္မတွေခင်ဗျားတို့တတံမြေလုံးနှလုံးသားမှားတဲ့မြေပေါ်မှာအဝိဇ္ဇာမျိုးစစ်ကြီးစိုက်နှလုံးသားကမှားတော့မသိတဲ့အဝိဇ္ဇာကနောက်ကလိုက်မလာဘူးလားလိုက်ပါပါဗျာဩတရားဓမ္မတွေဘယ်လိုများ နောက်တုန်းကဘယ်လိုများတည်တောင်ခဲ့ရပါလိမ့်မလို့ဆိုတော့အိုးနှလုံးသွင်းမှတဲ့မြေပေါ်မှာအဝိဇ္ဇာမျိုးစစ်ဆက်ခဲ့ကြတယ်နှလုံးသွင်းမှတဲ့မြေပေါ်မှာအဲ့တော့အဝိဇ္ဇာဤအကြောင်းကိုလည်းဥက္ကမောင်ကမှတ်လိုက်အဝိဇ္ဇာအကြောင်းမရှိဘူးလို့မယူလိုက်ပါနဲ့အာယောနိသောမနတိကာရကြောင့်အဝိဇ္ဇာဖြစ်တယ်ဒါကိုဟောကြံလို့ပါနော် ဒါပြန်အဝိဇ္ဇာဤအစအာယောနိသောမနတိကာရကလို့မှတ်လိုက်စမ်းပါအဝိဇ္ဇာဤအစအာယောနိသောမနတိကာရဟောဒါပြန်သောတဝါစအဝိဇ္ဇာတဏှာကဆိုညာသလားအဝိဇ္ဇာဘယ်ကစတော့မေးရင်ဖြေတတ်ကြဘယ်ကပါလိမ့်မယ်ဟောဒါဖြင့်ဒကာဓမ္မတွေထူးထူးခြားခြားသိတယ်နှလုံးသွင်းမှားလို့အဝိဇ္ဇာဖြစ်တယ်ဟုတ်ကဲ့မောင်ပါတယ်လို့နှလုံးသွင်းမှားပါဘုရားအဝိဇ္ဇာဖြစ်တာ နှလုံးသွင်းမှားလို့အဝိဇ္ဇာဖြစ်တာတဲ့ဓမ္မတို့ခင်ဗျားတို့ကလည်းမားလိုက်တဲ့ဖြစ်ခြင်းကအခုလဲဆရာကောင်းသမားကောင်းနဲ့ကျုံရောကျုံရပါရဲ့ကျုံမင်းကျုံရသလဲမိမိတို့နေမြေတဲ့ရောက်သွားပြီဆိုမှဖြင့်တခါတည်းသာဗဒသမီးပဲဓမ္မီပဲငန်းကိုပဲငါရှုပဲဆိုတော့နှလုံးသွင်းမှားတွေကတခါတည်းယုံနာကိုမပေါ်လာတော့ဘူးဒါရရဒီကားလို့ဆိုလို့ရှိရင်ရှုပဲငွေပဲသာဗသမီးပဲရှုပဲမျိုးပဲအိမ်မက်ရပဲ တခါတည်းလာတော့တာပဲဒါပါပါလိမ့်မယ်နှလုံးသွင်းပါနှလုံးသွင်းမှားတော့ကိုဘယ်နဲ့ကြောင့်သူနှလုံးသွင်းမှားပါလိမ့်မလို့ဆိုတော့အိုးအဝိဇ္ဇာကြောင့်ပေါ့ရှင်းမလားဒါကနှလုံးသွင်းမှားမှုကြောင့်ဘာဖြစ်လာအဝိဇ္ဇာဖြစ်ပါဗျာအဲနှလုံးသွင်းမှားလို့ရှင်မသိတာပိုးလာမှာမပိုးဘူးလေမသိတဲ့ တရားပေါ်လာပြီတဲ့ဒါကြောင့်ဒကာဓမ္မတို့ခင်ဗျားတို့အဝိဇ္ဇာစနှလုံးသွင်းမှားမှုကလို့မှတ်လိုက်စမ်းပါအဝိဇ္ဇာစသေသေးချာချာမှတ်ပါအဝိဇ္ဇာစဆိုတာနှလုံးသွင်းမှားမှုကဆိုတော့အာယောနိသောမနတိကာရကလို့စာလို့တော့ဒီလေးပဲရပါတယ်ပေါ်ကြပါလားမှန်ပါဗျာကောင်းပြီဒါဖြင့်ဒကာဓမ္မတို့နှလုံးသွင်းမှားမှုကိုဒီဆရာသမား ကတော်၎င်းဘုရားသခင်ကိုရမကြီးကတော်ကလောင်းမပြင်ပေးတော့ပါဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဝိဇ္ဇာချုပ်ဖို့တော့ဥက္ကမောင်မြင်သေးရလားမရှိပါဘူးဗျာဓမ္မတွေအမှန်ခက်ကုန်ပါဗောလားဖြစ်စဉ်ကအမှန်ဆိုးရကုန်ပါဗောလားအခုကြည်စမ်းတဲ့ကိုယ်ရင်ကိုယ်ရရောက်သွားတာဒီရောက်လာတဲ့ခါကျတော့ဟာဒါရုပ်ဖဲနာမ်ပဲဒါဖြစ်ပြဖဲအနိစ္စတရားဒုက္ခတရားအနတ္တတရားလို့ဆိုတော့ကိုယ်မှဒီမိတ်ဆွေ ယင်းသင်္ကာယင်းနေနဲ့နေမေလေးကဟန်ကြလာတော့ဒီကြတော့နှလုံးသွင်းကတော့မှားကိုယ်ရင်ကိုယ်ရာကိုယ်နယ်သို့ရောက်သွားပြီဆိုရင်တမ်းမလာသေးဘူးလားသမီးပဲသွားတော့ဆိုတာတွေကတခါတည်းနှလုံးသွင်းမှားမှုတွေမလာဘူးလားမှန်ပါဘူးနှလုံးသွင်းမှားမှုတွေသာလာမယ်ဆိုလို့ရှိရင်ဖြင့်သစ္စာမသိတဲ့အဝိဇ္ဇာနောက်ကတခါတည်းလိုက်လာမှန်ပါပါမလိုက်ဘူးလားမှန်ပါပါဒါဖြင့်အဝိဇ္ဇာဤဖြစ်ခြင်းအကြောင်းဘယ်လိုပါလိမ့်မလို့ နှလုံးသွင်းမှမှုသဘောကျကြနှလုံးအာယောနိတော်မနတိကာရာလို့စာလို့တော့ဟူအောင်မှတ်လိုက်တာပေါ့ဗျာဒါပြန်ဒကာဓမ္မတို့အဝိဇ္ဇာအိစနှလုံးသွင်းမှမှုကဆိုတာရိမ့်မိကြအဲ့တော့တပည့်ရတို့နောက်တွန်းကဘယ်လိုများနေခဲ့ကြပါလိမ့်မလို့ဆိုတော့ဘယ်ခါကာလမှနှလုံးသွင်းမှန်ရဲ့လို့ဥက္ကမောင်မလာခဲ့ဘူးမလာခဲ့ပါဘူး မလာခဲ့တော့နှလုံးသွင်းမှမလာခဲ့တဲ့အခါကျတော့မသိမှုကနောက်ကသစ္စာမသိမှုကြီးနောက်ကလိုက်လာမှန်ပါပါမလိုက်ပဲလိုက်ပါဒါဖြင့်သာဝတိပဲရွှေမျိုးပဲလို့နှလုံးသွင်းကမှားလိုက်ပြီရှင်မဖြင့်အနိစ္စဒုက္ခအနတ္တဒုက္ခသစ္စာတွေမကွယ်သေးဘူးလားကွယ်ပါပါဗျာကွယ်သွားပြီလို့ဒကာဓမ္မတွေသေချာချာမှတ်ကြပါဩဒါဖြင့်ကွယ်သွားတော့အဝိဇ္ဇာကဒကာဓမ္မတို့သစ္စာတွေသိသေးရလားသိပါပါဒါဖြင့်နှလုံးသွင်းမှားမှုပြီးတော့မြေပေါ်၌ အဝိဇ္ဇာမျိုးစေ့တတန်နေရာလုံးစိုက်ခဲ့ကြတယ်မှန်ပါဘူးနှလုံးသွင်းမှားမှုရီသောမြေပေါ်၌ဝိဇ္ဇာမျိုးစေ့တတန်နေရာလုံးစိုက်ခဲ့ပါဗျာအဲဝိဇ္ဇာမျိုးစေ့တတန်နေရာလုံးစိုက်ခဲ့ကြတယ်ဆိုတာဒကာဓမ္မတွေအမှန်မှန်သွားပါပြီနော်ပြီးတော့မှမသိတော့လဲနှလုံးသွင်းကမှားတော့မသိဘူးမသိတော့တကယ်သားတကယ်သမီးတကယ်ပြည့်စုံမှပြီးတကယ်လားတကယ်ခင်လိုက်တော့တာဟုတ် အင်းဒါပဲနှလုံးသွင်းမှားတဲ့မြေပေါ်မှာမသိတဲ့မျိုးစိတ်စိုက်ပြီးဒီကလာတဏှာရည်တွေလောင်းပြန်တော့တယ်ဆိုရင်လည်းမလွယ်ဘူးပေါ့ဗျာမလွယ်ပါဘူးဗျာဘာလို့များဆိုးလာဆိုးပါဗျာဒကာရမတို့တို့နောက်တုန်းက အင်းပြမလူလည်းမရှိဘူးဆင်မလူလည်းမရှိဘူးဆင်ကန်းတိုးတို့သွားကျင်လို့သွားနေတာပဲဆိုတဲ့အဓိပ္ပာယ်တော့ဖြင့်ရှင်းသွားပြီရှင်းပါပါဆင်ကန်းတိုးတို့သွားနေတယ်ဆိုတာသဘောကျကြကျပါပါအင်းနှလုံးသားမားတဲ့မြေပေါ်မှာဝိဇ္ဇာမျိုးစိတ်စိုက်ကြပြန်နေတဏှာရည်တွေလောင်းလိုက်ပြန်တယ်ဥက္ကမောင်ရမှန်ပါပါမသိတော့ခင်တာပေါ့ဗျာခင်ပါလားဗျာမခင်မေဘူးလားခင်ပါလားအဲနှလုံးသားကမားတော့မသိဘူးမသိတော့ခင်ရောအဲ့တော့ဥပမာပြောကြရင်တော့ နှလုံးမမရကမြင်တဲ့တူတကွမှန်ပါအဲမသိတာအဝိဇ္ဇာမျိုးစိအဲ့ဒီမြေပေါ်ဆိုက်လိုက်တယ်တူတကွနှလုံးသမားတဲ့မြေပေါ်မှာဝိဇ္ဇာမျိုးစိဆိုက်လိုက်ပြီးတော့နှလုံးသမားတဲ့ဝိဇ္ဇာမျိုးစိဆိုက်လိုက်သည်နဲ့တပင်နဲ့မသိတော့ဘူးမသိသည်နဲ့တပင်နဲ့ဒီဥစ္စာတဲ့သစ္စာမသိတော့ငါသားပဲငါသမီးပဲငါမိပဲငါဆွေမျိုးပဲဆိုပြီးအယံခင်ချိုက်တယ်မှန်ပါဗျာမခင်ပဲဘူးလားမှန်ပါဗျာဒါဖြင့်ဒကာဓမ္မတို့မြေပေါ်မှာမျိုးစိဆိုက်မဟုတ်တဲ့ရေတွေလောင်း လူခမောင်ကြီးစုံးတာလေမှန်ပါဗျာအဘယ်တုန်းကစခဲ့တာတုန်းကဟိုဘယ်တုန်းကလည်းမပြောတော့မပြောပြရစီနဲ့တော့တရားဓမ္မတို့ဖြစ်စဉ်ကဖြင့်အခုဘဝစပြင်နိုင်ရင်ပြင်သူ့စရတာဖြင့်ရှာမလို့လောက်ပဲခင်ဗျားတို့ကြာခဲ့ပြီလို့ဆိုကြပါစို့တော့မှန်ပါဗျာကိုင်းနာဖြင့်တရားဓမ္မတို့နှလုံးသားမှားတဲ့မြေပေါ်မှာဝိဇ္ဇာမျိုးစိတ်ဆက်ခဲ့ကြတဏှာရည်တွေရောမှန်ပါဗျာ တဏှာရည်တွေလောင်းတဲ့အခါကျတော့တဏှာရည်ဟူသောအကြောင်းတရားသာရှိမယ်ဆိုတော့ခန္ဓာပင်ပေါက်တယ်မပေါက်တယ်ဟုတ်ပါဘူးဟောခန္ဓာပင်ပေါက်လာဒီကရမတို့တဏှာကြောင့်ခန္ဓာဖြစ်ရတာကိုတဏှာသမှုရိယချုပ်သွားတဲ့ပုဂ္ဂိုလ်များခန္ဓာလာတယ်လို့ထုံးစံရှိရမရှိပါဘူးသဘောပါကြတဏှာသမှုတရားသာချုပ်ကြည့်ပါခင်ဗျားတို့ဘယ်တော့မှခန္ဓာပဲမပေါက်ဘူးဆိုတာဥက္ကမုံသိကြ යි တာသိပါပါသမှုတရားသစ္စာသာချုပ်ဥပါဒုက္ခသစ္စာလာသေးလား ဒါကဖြင့်တဏှာရေလောင်းလို့ခန္ဓာပင်ပေါက်ပေါ့ဒါကြောင့်အခုဒကာဓမ္မတွေမှာခန္ဓာ၅ပါးကြီးရပြီးဒီကလာထားကြတော့ဒီခန္ဓာ၅ပါးကြီးတွေ့နေအဲယူဘခန္ဓာကြီးတွေ့နေပဲယူဘခန္ဓာကြီးတွေ့နေဒကာဓမ္မတို့ဖြီးတို့ဖဏတ်တို့ခြုံတယ်တို့ယုံတယ်တို့ဟာဒါယူဘခန္ဓာကြီးအတွက်ရှိဘူးနေရတာမှန်ပါပါဘုရား ဒီတို့ခဏတို့ခြုံငယ်တို့ယုံငယ်တို့ကဘုရုတို့ပါလိမ့်။အိုးနေတိုင်းမတရားတော့လို့စောစရတောက်စရဝယ်လိုက်ရတဲ့ဖြစ်ချင်းတွေကားလို့ရှင်မပြောပါနဲ့အဲ့ဒါဝေဒနာခန္ဓာခွန်ဆက်နေရတာ။ဒီတို့ခဏတို့ခြုံငယ်ယုံငယ်ကယူဘက်ခန္ဓာခွန်ဆက်နေရ။ယူဘက်ခန္ဓာပေးတဲ့ဒုက္ခတွေပေါ့ဗျာ။အဲသမုဒ္ဒမှုတွေဒီကားလို့ဆိုလို့ရှင်ဝေဒနာခန္ဓာခွန်ဆက်ရ။ အင်းနေတိုင်းကြောက်တဲ့ပြီးကာလမှတ်သားပြီးပညာတွေသင်နေရတာကလည်းဒီခန္ဓာကြီးအတွက်သင်တဲ့ခန္ဓာပညာအလုပ်ကိုလုပ်နေကြတယ်မလုပ်ရပါဘူးလားအဲ့တော့စေနာနဲ့လည်းဒကာဓမ္မတွေသွားရလားပြောရဆိုရဆိုတဲ့အလုပ်တွေကမလုပ်ရဘူးအဲဒါကြောင့်ဝိညာဉ်နဲ့ခန္ဓာကလည်းနေရာတိုင်းမှာလျှောက်ပြီးတဲ့ကလာသိနေရတော့ဩဒီခန္ဓာ၅ပါးဒီဟူသောပင်ကြီးပေါက်လာပြီဒီခန္ဓာ၅ပါးကြီးကိုဒကာဓမ္မတို့ကျေလည်အောင်အခွန်ဆက်နိုင်ကြပါမလား ခန္ဓာငါးပါးဤဘက်ခန္ဓာတစ်ခုတည်းကိုပဲခင်ဗျားတို့ကျေလျအောင်ခြုံတယ်ယုံတယ်ဘယ်တော့ပြည့်စုံအောင်ပေးနိုင်တော့မပေးနိုင်ပါဘူးဗျာဆောင်းတော့ပြင်နေတယ်လာခဲ့နေတယ်ပြီးမိုးတယ်လာခဲ့မလာပဲဘူးလားအဲဒါတွေပြီးသွားပြီရှင်းနကတွေသူဝတ်ချင်တယ်ပြည့်ချင်တယ်လို့ရှိသေးရလားငါသူ့ကိုပဲလှည့်ပြီးခွန်ဆက်လို့ကိုမပြီးနိုင်ဘူးဝေဒနာကန္တာခွန်ဆက်ရတာဆိုတာကတော့မပြောပါနဲ့တော့ဒကာရမတို့ နုတဲ့ဓမ္မကိုရှင်နေဆိုရင်လဲဝေဒနာခန္ဓာခွန်ဆက်ရပြန်။ကောင်းတာလေးမှဆိုရှင်နေဆိုတော့ဝေဒနာခန္ဓာခွန်ဆက်ရ။ဒါကလည်းအားရလေရှိသေးလား။ရှိပါပါဗျာ။ဂိုင်းဒါဖြင့်ဒကာဓမ္မတို့အခွန်သာဆက်ပြီးဒကာလာနေရတဲ့ဒီဟာကြီးကအုံနာမှုသိမှုများရက်ကလားမရပါဘူးဗျာခန္ဓာ၅ပါးကလေမရပါဘူးအုံနာမှုသိမှုလည်းမရဘူးသောကပရိဒီဝဒုက္ခဒေါမနတာတွေကသူကပေါက်ပွားမလားဘူးမရပါဘူးဩဒီပင်ကြီးကလည်းဥက္ကမောင်စဉ်းစားပါ မြေကလည်းမြေဆိုးဗျမှန်ပါပါမျိုးစိတ်ကလည်းအယုတ်တမမျိုးစိတ်မှန်ပါပါရေကလည်းရေဖုတ်တင်လောင်းမှန်ပါပါအဲဒါမကောင်းတဲ့ပင်ကြီးပေါက်ပြီးမကောင်းသေးတဲ့ရေသေးလိုက်မယ်ဆိုတဲ့ဥစ္စာပြန်သံတရားမရှိနဲ့တော့ဒီတိုင်းဖြစ်ရမှာပဲမှန်ပါပါသဘောပါကြမှန်ပါပါဩဘုန်းကြီးတရားဓမ္မတွေအခုပဲရှင်နေနေရရအောင်လို့အိုးမကောင်းသေးမကောင်းမွင့်တွေကိုစုံမှုဖျားဥက္ကမော စုံသေးဘူးလားဗျဝေးစာလို့ဟမ်ဝေးစာလို့ဝေးစာလို့ဘာများလို့သေးတော့ဘာမှမလို့ကြတာဒကာဓမ္မတို့ဘာလို့သူဆိုမျိုးဘူးဟုတ်လားပြည့်စင်းမရှိလို့ဘူးအညာမကောင်းလို့ပူအလိုအတိုင်းမပြည့်စုံလို့ပူဆိုတာဒီခန္ဓာတွေကသီးပွန့်လာတာကြီးပတ်ပြီးတော့မှန်ပါပါဘုရားအဲဒီခန္ဓာကြီးကသီးပွန့်လာတာဟူသေးဟာလဲ နောက်ထပ်များပေါက်လို့ရှိရင်လည်းဥက္ကမောင်ပါရိပါဘွင့်မှာပေါက်မလို့ဆိုတော့ပူသီးပူဘွင့်ပဲပွန်မှာပဲမှန်ပါပါဗျာတပည့်ကြကြပါဒီပင်ကြီးကပြီးတာပွက်နာတွေနောက်ဆက်များပွားအောင်မယ်ပြိုးကြအောင်မယ်စိတ်ကြအောင်မယ်ဆင်ဖြင့်ဒီထက်ကသိလာတာ96ပါးယောဂဝေဒနာသီးတွေဒုက္ခပရိဒီဝဒုက္ခဒေါမနတာသီးတွေသရဗျာတိမရဏအသီးတွေ ခန္ဓာကြီးရဲ့သိထွက်လာတယ်မှန်ပါဗျာဒါတွေကကြပြီပင်ပါဦးမယ်ဆိုလို့ရှိရင်ပြင်ဒကာရမတို့ကျက်တည်မင်လာရှိတဲ့အပင်တော့ပေါက်เสียမြင်မဟုတ်မြင်ပါဘူးဗျာမြင်လေရမြင်ပါဘူးတကယ်ကိုပဲသာသမီမောင်များပုံဆိုတဲ့အဲသုတ်တန်ပို့ရတဲ့အသီးမျိုးသာပွင့်လာမယ်ပေါက်လာမယ် ဆိုတဲ့ဥစ္စာဥဝမသိကြဘူးလားသိကြပါဘူးဗျာသဘောပါကြဒါကြောင့်ဘုန်းကြီးတွေဓမ္မတွေဒီဒီပင်ကြီးကဒါလောက်ဆိုးပါလားဆိုတာတော့သိလောက်ပါပြီခန္ဓာပင်ကြီးရတယ်ဩဘာရီလောင်းလို့ကြီးပွားလာတာပါလေမှန်ပါဗျာအိုးဥက္ကမောင်တို့ကတဏှာနဲ့ဆူတောင်းတာဘူးမှန်ပါဗျာသိလို့တောင်းတာလားမသိလို့တောင်းတာလားမသိလို့တောင်းတာဟာဒါပြန်သူမျိုးစိတ်ကိုကလည်းအဝိဇ္ဇာမျိုးစိတ်ကြီးပဲသူမျိုးစိတ်ကဝိဇ္ဇာမျိုးစိတ်ကြီးဖြစ်ပြီးဒီကလာနေတော့မသိဘူး မသိတာဘာလဲကြာမသိပါလိမ့်မလို့မေးလိုက်ကြမှာနှလုံးသွင်းကမမှန်လို့တပည့်ကြဒါကမမှန်တာနှလုံးသွင်းမမှန်ပါဗျာဒါဖြင့်နှလုံးသွင်းမမှန်တာက မြင်နဲ့တူတယ်မသိတာကမျိုးစင်းနဲ့တူတယ် မျိုးစေ့ကိုရေအကူညီပေးနေတာကရေလောင်းနံနဲ့တဏှာနဲ့တူတယ်အဲ့ဒီတဏှာကြောင့်ခန္ဓာပင်ကြီးတဏှာကဆူတောင်းတော့ခန္ဓာပင်တွေပေါက်လာပေါက်လာတော့ဥဝိနာဘိသေဘိတွေသီးလာတာ96ပါးယောဂဝေနာတွေရောသီးပါပါသောကပရိဒီဝဒုက္ခဒေါမနတာတွေရောသီးပါပါအမလေးဒီပင်ကြီးအခုလည်းသီးတုံးပွင့်တုံးမဲ့တရားဓမ္မတို့မှန်ပါပါအင်းမျိုးစေ့ကြရင်တော့ပေါက်လေဦးမဲ့ဆိုရလေသတိထားစမ်းပါမှန်ပါပါမျိုးစေ့ကြရင်ပေါက်ပါပါဗျာ နောက်ကပေါက်ခဲ့တဲ့ပင်မုံကိုရည်တွက်နိုင်လားတွက်နိုင်ပါဘူးဒီတခါဒီသီးတွေပွင့်နေရဒီခါပေါင်းမဲ့ဆင်ဖြင့်ဒီခန္ဓာမျိုးပဲလာတယ်ဥမဲ့ဆိုတဲ့ဥစ္စာဖြင့်ညင်းစရာမရှိအောင်မှန်ရမှာပဲမှန်ပါဘူးသဘောပါကြဒါဖြင့်ဒကာရမတို့လက်ရှိခန္ဓာကြီးအသီးတွေပွင့်နေသွန်သုံးသွားပကမရဲ့ မြေပြင်မှတ်ရမှန်ပါပါဗျာယောနိအာယောနိတော်မနတိကာရပြင်လိုက်မှပါသာလျှင်အာယောနိတော်မနတိကာရသွားတော့မယ်မှန်ပါဗျာအဝိဇ္ဇာကလည်းဝိဇ္ဇာဖြစ်မှပဲနေရာကြတော့မှန်ပါဗျာတဏှာကလည်းအလောဘဖြစ်မှမှန်ပါဗျာဓမ္မခန္ဓာစသိန်းတော့မှန်ပါဗျာသဘောပါကြဒါဖြင့်ဒကာရမတို့အဝိဇ္ဇာသရုကြောင့်လာသရုံးမေတော့အာယောနိတော်မနတိကာရကြောင့်နော်အာယောနိတော်မနတိကာရကြောင့်အဝိဇ္ဇာဖြစ်တယ်အဝိဇ္ဇာဖြစ်လာလို့ရှိရင်တဏှာကမနေတော့ဘူး တဏှာသာရှိလို့ရှိရင်ခန္ဓာဝင်ပေါက်ဖို့ရတယ်ဥက္ကမောင်မငင်းနဲ့တော့ငင်းဖို့လိုသေးလားဒုက္ခရသစ္စာရိဟူသောအကြောင်းတရားပေါ်ပေါက်လာရင်ဒုက္ခသစ္စာခန္ဓာပင်ကြီးကဝေစားလာတော့တာပဲဘုရားဓမ္မတွေကြည်စမ်းတနေ့ချာဘုဝိနာဘေသေဘေတွေကဝိုင်းပြီးဒီကလာကြီးထွားလာလိုက်တာကိုယ်ခန္ဓာကိုကြည့်လို့ရှင်မြင်ငယ်မှုငယ်ဥတွေကိုရှာတွေ့ကြသေးရဲ့အဲဒီခန္ဓာဒီပင်ကြီးဒီကားလို့ဆိုလို့ရှိရင်ဖြင့် တနေ့တခြားဆွေးမြေ့ပြီးဒီကလာလာတယ်ဆိုတာသဘောကျကျပါပါသူ့ထဲမှာလည်းဆွေးတာဆွေးမြေ့နေတယ်သူ့ထဲမှာသောကပရိဒီဝဒုက္ခဒေါမနသတိခန္ဓာကြီးထဲမှာခဏခဏဒီသေးပွင့်နေကောမလားဟုတ်လားကျပါပါအင်းဒါတွေကအပင်သောကပရိဒီဝဒုက္ခဒေါမနသလာလို့ရှိရင်ဖြင့်နောက် အပယ်ကောင်အပယ်သေးတွေပွန်ဦးမှာသေးဦးမှာတွေရှိသေးတယ်နော်မရှိပဲဘူးလားဒီကြပါဘူးဒီခန္ဓာကြီးကထွက်ပြီးကြတယ်အသေးပွင့်နေဆိုရင်ဘယ်ဥက္ကမောင်လွဲပါမလွဲလို့ရှိရင်တော့အပယ်ခန္ဓာကြီးကလာမလားမလားဘူးအဲ့ဒါကြောင့်ဒကာရမတို့ခင်ဗျားတို့ အယုတ်ဆိုးနေတဲ့အရှင်းရာကာရကဖြင့်တတန်လျာလုံးတပိတယ်လို့ဘယ်လိုများနေခဲ့လို့ဘယ်လိုများထိုင်ခဲ့ပါလိမ့်မတုံးလို့ဆိုတာဒီနေ့တွင်ပေါ်ပါပြီမှန်ပါပါဗျာနှလုံးသားမှားတဲ့မြေပေါ်မှာမသိတဲ့အဝိဇ္ဇာမျိုးစိစိုက်ပြီးဒီကလာတဏှာရိဥသောရေတွေနဲ့လောင်းကြတော့ကိုခန္ဓာပင်တွေဟာတခါတော့ပေါက်လာဒီခန္ဓာပင်ကြီးကပေါက်လာပါဆိုအဖြစ်လဲခန္ဓာကဒုက္ခသစ္စာဒုက္ခသစ္စာတွေကပွားလေတွေဟာလေ ဒုက္ခမောင်ရဲ့ဒုက္ခပဲဖြစ်မှာပဲမှန်ပါပါဗျာဒုက္ခဒီဒုက္ခဘိညာကသိပွင့်လာရင်လည်း ဒုက္ခတော့လာမှာမဟုတ်ဘူးဒုက္ခသေးဒုက္ခပွင့်နေပဲအဲဒီဒုက္ခသေးဒုက္ခပွင့်နေကအောက်မြေပေါ်ကြပြီးအာယောနိသမေရိကာရမြေပေါ်ပြန်ချအောင်မယ်ဆိုပေါအောင်ပါပေါက်ပဲဘူးလားအဲအာယောနိသမေရိကာ မြေပေါ်ကြပြန်ပေါက်ရင်အရင်လိုပဲရောက်ရခင်တဲ့တဏှာကလောင်းမှာပဲလောင်းလို့ရှိရင်နောက်ကနာပင်ကြီးရောပေါက်ရင်သေးပွင့်ပြီးကြလားအာယောနိသမေရိကာရမြေပေါ်ကြအောင်မယ်ဒီလိုလဲပြိဿသမုပ္ပါဖြစ်သေးတယ်လို့ဘုရားကဟောတယ်မှန်ပါဗျာ သဘောကျကြကျပါဗျာအော်တရားဓမ္မတွေဒီလိုကိုယ့်အကြောင်းကိုပြန်ရောက်ပြီးဒီကရမတွေးတော့ပါဘူးဆိုရင် ဖြင့်ခင်ဗျားတို့ဒီအမတန်မှအသိလိမ္မာနဲတဲ့ပုဂ္ဂိုလ်တွေလို့ဆိုလိုက်မဆိုလိုက်ဆိုလိုက်ပါဗျာဒါရင်ဒါဖြင့်အခုတတ်နိုင်တဲ့အခြေအနေဖြင့်ဘုန်းကြီးတို့ကလည်းအမိဖတွေသူမင်းညာကမတော်ဘူးဒီမရှိတော့ပြောပြပါမယ်တဲ့ဟောဒီပင်ကြီးကနောက်ထပ်အသီးမပွင့်ဖို့အရေးကြီးတယ်မှန်ပါဗျာ သဘောကျဒီပင်ကြီးကဒီပင်ကြီးကိုဒီကလည်းတောက်တသိဖို့ပွင့်ဖို့သူ့ကိုတခါတော့ဘာမှမပြုစုဖို့သူ့ကိုမခင်တွေ့ဖို့ဒါသိရေးကြည့်လာပြီကြည့်ပါဗျာရှင်းကြလားရှင်းပါဗျာဒါဖြင့်ဒကာရမတို့ဒီပင်ကြီးကိုသိစေခြင်းလို့ရှိရင်ဖြင့်တဏှာရည်လည်းမလောက်နဲ့သဘောကျလားမှန်ပါဗျာအင်းအဝိဇ္ဇာမျိုးစိလည်းမရှိစေနဲ့နှလုံးသားမှန်နဲ့မြေလည်းမရှိစေနဲ့သဘောကျလားဒါဖြင့် မြေမရှိ မျိုးစစ်မရှိရေမလောင်းတော့ဘူးဆိုရင်ဒီပင်ဟာဘုရားပေါက်ပါဦးမလားပေါက်ပါဘူးဗျာဒါဖြင့်ယနေ့ကစပေးကလာမြေကစပြင်လိုက်ရနှလုံးသွင်းမှားနေတာကြီးကိုနှလုံးသွင်းမှန်ပြင်လိုက်လို့ရှင်ဖြင့်အဝိဇ္ဇာကလည်းဝိဇ္ဇာဖြစ်မှာပဲမှန်ပါဗျာတဏှာဆိုတဲ့ရေကလည်းအာလောဘသွားဖြစ်မှာမှန်ပါခန္ဓာကလည်းခန္ဓာကလည်းဒုက္ခသစ္စာကလည်းဒုက္ခသစ္စာဖြစ်ရတော့မှန်ပါသဘောပါကြဗလားမှန်ပါဗျာ မြေကစပြင်ရမှာနော်မြေကအာယောနိသမဏိကာရမြေကိုယောနိသမဏိကာရဖြစ်အောင်လို့အဲ့ဒီမြေရှိလေအဲ့ဒီမြေရှိလာပြီဆမဖြင့်အဝိဇ္ဇာမျိုးစိတ်ကလည်းဝိဇ္ဇာမျိုးစိတ်ဖြစ်ရတဏှာရေမလောင်းတော့ပါဘူးလို့ဆိုဖြင့်တဏှာက အလောဘဖြစ်ရတပတ်ကြအဲ့ဒီကဲတော့အလောဘဖြစ်ပြီဆမဖြင့်ဒကာဓမ္မတော့အလောဘဆိုတာခန္ဓာမလို့ခြင်းတာမလို့ခြင်းတာဆိုတော့ခေါင်းကအစိတ်ခန္ဓာပင်ကြီးက အင်းတခါတည်းသေပြောက်ပြီးဒီကာလအမြင့်နဲ့ကွာအသေးပွင့်နေတဲ့ကွာအလုံးစုံကိုရှာမတွေ့တဲ့အစီမရောက်ပြီ။အဲ့ဒါနိဗ္ဗာန်ပဲဆိုတာသဘောကျ။ဩဒါဖြင့်ဥပအောင်ဒုစရတော်တော်ရေးကြည့်ပါလား။ရေးပါပါဗျာ။ဒါဖြင့်အာယောနိဓမ္မနတိကာရကိုဘာလို့ကြမလို့။အဲယောနိဓမ္မနိကာရလုံးလိုက်ပြီးနေတယ်ပြင်လေတဲ့။ဒကာသီတို့ကိုမြတ်ရွှေတို့ ဝိဇ္ဇာတော့ဖြစ်ရတော့မယ်ဝိဇ္ဇာဖြစ်လို့ရှိရင်ဖြင့်ဝိဇ္ဇာဉာဏ်ရောက်လာတဲ့ပုဂ္ဂိုလ်ကလိုချင်ဆိုရရှိသေးရဲ့မလိုချင်တော့သူအလောဘဖြစ်သွားအလောဘဆိုရမလိုချင်တာလာဒီနဲ့တပင်တည်းအလောဘဆိုရမလိုချင်တာမက်ပဲမက်လာဒီနဲ့တပင်တည်းဒီခန္ဓာပင်ကြီးဟာတရားဓမ္မတို့ပောက်ခွင့်ပောက်ရေးရှိသေးရဲ့ရှိပါဘူး။ဩော်ဒါဖြင့်ဇတ်သိမ့်တဲ့ဤတော့ဖြင့်ရပါလို့ဆိုရခြေနဲ့ပလား။ဒါဖြင့်ဒီနေ့ဟောမဲ့တရားတွေဥက္ကမောင်း အာယောနိတမနတိကာရကိုယောနိတမနတိကာရပြင်လိုက်ရလို့ရှိရင်ကြံသုံးခုပြင်ရမလို့တော့မလိုပါဘူးဗျာလိုသေးလားမလိုပါဘူးဗျာရာအာယောနိတမနတိကာရကိုပြင်လိုက်ရင်ဘယ်နဲ့တော့ယောနိတမနတိကာရဖြစ်တော့အဝိဇ္ဇာမျိုးစေတယ်ဝိဇ္ဇာဝိဇ္ဇာဖြစ်သွားလို့ပြီးသွားရတဏှာရေလည်းမလောင်လို့အလောဘဖြစ်သွားအလောဘဖြစ်လို့ချင်းအလောဘဆိုတာမလို့ချင်းတာမလို့ချင်းတာမက်ဖယ်မက်လာနေတဲ့ပြင်နေတဲ့ခေါင်းကမကောင်းတဲ့ ခန္ဓာမရိုးစိတ်ခန္ဓာဝิญကြီးပေါက်ရောက်ပြီးဒီကာလစီကားနိုင်လေရဲ့။ဒါရင်ဒါဖြင့်ဒကာရမတို့အဝိဇ္ဇာအမြစ်ကိုဖြတ်ကြစို့တော့။ဘာဖြတ်မှာ။အဝိဇ္ဇာဖြတ်ပါဗျာ။ခမောဒီနေ့အရေးကြီးတာပေါ့ဗျာ။အဲတော့အရင်တော့ကအဝိဇ္ဇာဖြတ်အဝိဇ္ဇာဖြတ်တဏှာဖြတ်လို့ပြောနေ။မဟုတ်ဘူးဒီနေ့ဟောမဲ့တရားကအဝိဇ္ဇာအမြစ်ဟာဘာလို့တော့ အဲအဲ့ဒါကိုကျွတ်တို့ကယောနိသမဏိကာရနဲ့ဖြတ်လိုက်လို့ရှင်အဝိဇ္ဇာဖြတ်ဖို့လည်းမလိုဘူးတဏှာဖြတ်ဖို့ပေါ့မလိုပါဘူး။ကိုင်းဒါဖြင့်ဒကာရမတို့ဩဒီဥစ္စာထူးထူးဆန်းဆန်းပါပဲလားဆိုတော့အင်္ဂုထုကလာတာလို့မှားမှန်ပါဗျာ။သဘောကျကြဘယ်ကလာပါလိမ့်အင်္ဂုတ္တပါဠိတော်ကလာတာလို့ဒကာရမတွေကမှတ်ထားလိုက်တော့ဩတို့တသဇေယလုံးဟာဖြင့် နှလုံးသွင်းပဲတော့မှမပန်ခဲ့ပါလားဆိုတော့သိကြခဲ့တယ်သိကြပါဘူးဗန္ဓရာရှိတာဘယ်နဲ့ကြောင့်မရှိကြပါလိမ့်နှလုံးသွင်းပန်ခဲ့လို့ဥရရင်လို့ဆိုရပါတော့ဗျာဘယ်နဲ့ဆိုကြနှလုံးသွင်းမှာတော့မဟုတ်တာကြီးပေါ့မဟုတ်ပသမဟုတ်တာဆိုတဲ့ဝိဇ္ဇာလာတာပေါ့မဟုတ်တာသိနေတဲ့ဝိဇ္ဇာလာတော့မဟုတ်တာကိုပဲရမ်းခင်တဲ့တဏှာကလာမှာပါ အဲရံကင်တဲ့တဏှာလာလို့ရှင်ပဲရံဒုက္ခကြီးကလာတော့မှာပဲမှန်ပါဗျာမလာခြင်းမလာပါနဲ့ဆိုတော့ဒါလည်းရှိလို့မရပါဘူးသဘောပါကြမှန်ပါဗျာကောင်းပြီဒါဖြင့်ယနေ့ဘာလို့อ่ะရှင်နုရာရတော့ဖြင့်ယနေ့ဟောရတော့မယ်မှန်ပါဗျာရှင်နုရာရဟောရတော့မယ်ဆိုတော့သူဘာလို့နေတယ်ဆိုတဲ့အဓိပ္ပာယ်ယနေ့ရှင်းပါပြီရှင်နုရာရသူဖြစ်ပြတဲ့အတုဝိရိကလာနေ냐တော့လဲနှလုံးသွင်းကမမှန်သေးတော့မဲ့ဖို့မရဘူး သဘောကျဒါဖြင့်သူသည် သူ့ကိုနှလုံးသွင်းမှန်ပြင်ပေးဖို့မှန်ပါပါဥက္ကမောင်အရေးကြီးပြီမှန်ပါပါဒကာဓမ္မတို့ဘာပြင်ပေးရမလဲအဲအားလုံးတရားနာတဲ့ဒကာဓမ္မတွေလည်းအကုန်ပြင်ရမှာနှလုံးသွင်းမှန်တော့ပြင်ရတော့မယ် လုံးနဲ့မှန်လေးပြင်လိုက်လို့ရှင်အဝိဇ္ဇာချုပ်တော်လို့ဆိုဖို့လိုသေးလားအဲတဏှာရုပ်သိမ်းတယ်လို့ကောမလိုတော့ပါဘူးခန္ဓာသိတဲ့သွားပေတယ်လို့ကောနှင်စရာလိုသေးလားဂိုင်းဒါဖြင့်ဒကာဓမ္မတို့နေရာကြပါဗောနေရာကြပါပြီ လျာကြပါပြီတဲ့နှလုံးသွင်းမှန်ဖြစ်ဖို့အရေးဟာဖြင့်အကြီးဆုံးအရေးထားချက်ဆိုတော့နှလုံးသွင်းမှန်ဖို့ရေးဟာအကြီးဆုံးအရေးလို့ခွန်ကြီးတွေကဓမ္မတွေမှတ်လိုက်စမ်းပါဩဒီဥစ္စာအမှန်နာကြီးကြီးနဲ့ထောင်းတော့မှတန်သေးရရေသောမြဖြတ်တာနှလုံးသွင်းမှန်ဖို့ပါလား ပေါ်ကြ။ပန်လေးကရေတော့မြစ်ဖြတ်တာ။အရင်တော့ဝရဏမရရာဝိဇ္ဇာနဲ့တဏှာလို့မှတ်ထားကြနော်။အခုဝိဇ္ဇာတဏှာကြီးတဲ့အရင်ကြတာတွေ့ထားပြန်။ပါပါလိမ့်မယ်။အာနိတမေကာရကြောင့်ဝိဇ္ဇာဖြစ်တာဟုတ်လား။ဝိဇ္ဇာကြောင့်တဏှာဖြစ်တယ်။တဏှာကြောင့်ခန္ဓာဖြစ်တယ်ဆိုတော့ဥက္ကမောင်ရှင်းလို့ရှင်းပါမရှင်းသေးဘူးလား။အကြောင်းကျိုးဆက်ကြည့်ကြမှာနှလုံးသားမမှန်တာဒီဒကာရမတို့ နှလုံးသွင်းမမှန်တာမမှန်ခြင်းကြောင့်အဝိဇ္ဇာဖြစ်ရတယ်ရှင်းမလားနှလုံးသွင်းမမှန်ခြင်းကြောင့်အဝိဇ္ဇာဖြစ်ခြင်းကြောင့်တဏှာဖြစ်ခြင်းကြောင့်ခန္ဓာပင်ပေါ်ရတယ်ဆိုတော့ဒီမှာဒီတဲ့ဘူရှင်းစရာမလိုတော့မရှိပါဘူးဘာအောင်နဲ့နေရာကြရလားကာယအလုံးကာရမတွေတသံတရားလုံးဒီခန္ဓာကြီးဘယ်တော့မှမပြတ်ခဲ့တာအခုအသေးခန္ဓာကြီးထားပြီးကာလအခု ပေတဲ့ဒုက္ခသစ္စာခန္ဓာကြီးကိုမရဏံပိဒုက္ခသစ္စာလို့ဆိုပြီးမသေးကြဘူးလားသိပါပါဗျာသေတာလည်းဘာသစ္စာလဲဒုက္ခသစ္စာပါဗျာအဲမရဏပြီးတော့ဇာတိပိဒုက္ခသစ္စာချက်ချင်းထမ်းရတာမှန်ပါဗျာဇာတိဒုက္ခသစ္စာချက်ချင်းမလားဘူးလားမှန်ပါဗျာဩတရားဓမ္မတော့ဒီပကုံးပေါ်ကဒီထုတ်ချလိုက်တော့ဟိုပကုံးဟိုဘပကုံးပေါ်မှာအထုတ်တစ်ခုပေါ်ရောက်လာတော့သူ့ပကုံးနဲ့ဝင်နဲ့ပြတ်သေးရလားမှန်ပါဗျာအဲ ကမောင်ကျဉ်တ်ကျဉ်တ်တက္ကံတရားလုံးဘယ်လိုများနေကြရအောင်အိုဝန်တော်တော်ဖြစ်နေနေကြရတယ်ခင်ဗျရှင်းမလားတက္ကံတရားလုံးဘယ်လိုနေကြရသုတိခန္ဓာကြီးလည်းချရပါဗျာဘာခန္ဓာထက်ထမ်းရဇာတိခန္ဓာအဲပြိသေခန္ဓာကြီးပေါ့ဗျာဇာတိပြိသေခန္ဓာကြီးဆက်မထမ်းရဘူးလား ဇာတိပရိသေခန္ဓာကြီးထမ်းပြီးသရခန္ဓာကြီးကိုအဲသရခန္ဓာကြီးထမ်းပြီးကာလကဲသရတော်လောက်ပါပြီဆိုတော့ဗျာတိခန္ဓာဆက်ထမ်းအနာယုတ်ခန္ဓာကြီးကို ပုဂ္ဂိုလ်အမိနဲ့မထမ်းရဘူးလားအဲထမ်းပြီးနေတဲ့ဗျာတဲ့မရဏခန္ဓာကြီးကိုခြားလဲခြားပြီးပါရောမရဏခန္ဓာကြီးထမ်းရင်တခါတည်းကံကမင်းရေတော့ဆိုပြီးခြားလိုက်တာပဲခြားပြီးဟိုဘက်ခန္ဓာဇာတိခန္ဓာပြန်ထမ်းတယ်တန်လျာခရီးတဲ့ဝန်တန်းသမား လူသေးဖြစ်မှဘယ်တော့မှလွတ်ခဲ့ကြဘူးဒီတစ်ခါဖြင့်တရားဓမ္မတို့မလွတ်လောက်ကြိုးစားဖို့အချိန်လည်းရောက်နိဗ္ဗာန်လည်းလက်ရှိကိုယ့်ကိုယ်လည်းဝန်တသမကျွန်းဘွားကြီးမှလွတ်ကျင်တဲ့စိတ်ကလေးများပေါ်ကြမယ်ဆိုရင်ဖြင့်ခင်ဗျားတို့တော်တော်လေးတော်လာတဲ့ပုံကိုယ်တွေပဲလို့ဆိုရမှာပါဘုရား ရှင်းပြရှင်းပါဘူးဘုကမောင်မသိသေးတဲ့ပုဂ္ဂိုလ်ကခြေစံနတ်ခန္ဓာနတ်စုတောင်းမြမစုတောင်းစကြဝဠာမှာနတ်စုတောင်းတော့အိုဒီခန္ဓာပြီးဟိုခန္ဓာထိုင်ရပါလို့ဤမှန်ပါပါဘယ်နဲ့တော့တဲ့ဒကာဓမ္မတို့ခင်ဗျားတို့ကဘယ်နဲ့ဖြစ်နေတုံးဆိုတော့ကူလီတွေမနဲ့တိုင်ကြတဲ့ရေပန်းလေးတခါတည်းသူတို့အိမ်ညာထိုးသလိုအိမ်ကြီးမှာထိုးသလိုဒီနေ့ဖြင့်အောင်ပန်းမယ်ဆိုသူ့အောင်ပန်းကအထုံများများထမ်းဖို့ကိုလို့မှန်ပါပါဗျာ ရိမ့်မိမလားသူ့အမှန်ကဘာပါလဲအမရေဥက္ကမောင်ထိုးရင်လေလားခင်မထိုးကြပါဘူးရိမ့်မိကြမလားအဲတရားဓမ္မတို့စဉ်းစားကြည့်ပါမြင်လာဓမ္မကအဲမြင်လာမှာအဲပန်းလေးပါလေထိုးလာတာဘယ်တော့ပါလိမ့်များများပဲအောင်အထုပ်များများထားအထုပ်များများတမ်းများများတရားအောင်လို့ဒီလိုက်ပဲမရောက်ဘူးလားရောက်ပါပြီ ကိုင်းဒါဖြင့်ဒီဥစ္စာသူ့မှာအဲ့ဒါမသိသေးတော့ဒါသူ့မှာမင်္ဂလာရှိတဲ့နေ့လေတောင်းအောင်မေးလိုက်မှန်ပါပါဘုရားဘယ်လိုများအောင်မေးမင်္ဂလာရှိတဲ့နေ့ပါဘုရားအင်းခင်ဗျားတို့လည်းဘုရားရှိသွမ်းပြီလူပြင်းနဲ့ပြီအချိန်ချင်းခံစားပါလိမ့်မယ်သွားတောင်းတော့ဒီနေ့တော့ဘုရားရှိခွေရမိမ့်မိရှိရှိရှိတယ်ဒီလိုတော့မလာတာမလာဘူးလားမလာပါဘူးအင်းဘာလို့အထုံးများများထမ်းဖို့ဆူတောင်းပြည့်ချင်လို့မှန်ပါပါ ကုလိစုတောင်းဘာစုတောင်းကုလိစုတောင်းတာဒကာရမတို့တောင်းကောင်းရလားမတောင်းကောင်းပါဘူးတဲ့သေချာစဉ်းစားပါဒီခန္ဓာကြီးအခုထမ်းနေရတာခင်ဗျားတို့အခုဘာမှဝေဒနာမရှိသေးလို့သွားလို့လာလို့ပုပ်ပုပ်ဘာဘာရှိပါလေပြောတာနည်းနည်းလေးခြေလေးခွင်ကြည့်ပါနည်းနည်းလေးအိုကြည့်ပါဦးကိုယ်ခန္ဓာကိုယ်သေရတာကိုမောလိုက်တယ်ဖြစ်ချင်းမောကြပဲဘူးအဲ့ဒီတော့ခင်ဗျားတို့က ဒီခန္ဓာကြီးတွေကလည်းရှင်ဖြင့်ဥမာနာမရှိတဲ့ပုဂ္ဂိုလ်ကနာမည်အဲခန္ဓာ၅ပါးခန္ဓာ၅ပါးအဲ့ဒီနာမည်ရှိတဲ့ပုဂ္ဂိုလ်ကဒီခန္ဓာ၅ပါးထားနေတာမှန်ပါပါဥမာဥက္ကမောင်ဆရာကနာမည်ပညာရှိတယ်နော်ဥက္ကမောင်ပါလဲနော်ဒုက္ခနာ၅ပါးသူထားနေတယ်မှန်ပါပါဗျာသဘောကျမှန်ပါပါဒီရကကိုယ်နာမည်နဲ့ကိုဘာလုံးနေကြတယ်မွေးတော့ဩတော့ဒီကံငါးပါးထမ်းရတာဒကာဓမ္မတို့မလွယ်လာပါဘူး မလွယ်လားပါဒီကံငါးပါးဘာသက်သာဟောသူဘာထမ်းတာတော့မေးပါဦးနောက်တစ်ခါဆူတောင်းတာတွေကလည်းသူဘာတာဘာထမ်းညံလို့တော့မေးပြန်ဒုက္ခသစ္စာထမ်းညံလို့ဒုက္ခသစ္စာထမ်းညံလို့ရောဒါပြန်ခင်ဗျားတို့ ဓမ္မကူလီတွေဒီတပြေကန်းကင်တယ်လို့ဖြစ်နေပါဘောလားဟမ်ဓမ္မကူလီတွေဒီကန်းကင်တော့ဘာဖြစ်တော့အထုတ်မြန်မာသံဃာရေရှုတောင်းတာဗျာဟုတ်ကဲ့ထောင်းရမလားဒါတော့မပြောတော့ဘူးတော့ဗျာသူ့တော့ဒါမင်္ဂလာယူတော့မှာပဲဒီနေ့တော့ဖြင့်လက်ပြန်ပြန်ဝင်လိုက်မယ်ထင်တယ်လို့ပြောတယ်သူ့ဘောများထုတ်ကြည့်ပဲကိုယ်ကလည်းတခုမှမပါဘူးပါရလားသဘောပါကြလားကြောက်စရာတိတ်ကောင်းပါတယ်ဆိုတော့ တရားဓမ္မတွေကရှင်းမလားအိမ်မခင်ဗျားတို့ခန္ဓာကြီးရတာကိုယ်ပိုင်ခန္ဓာလားအနတ္တလားအနတ္တပါဗျာယောကိုယ်ထုံများ ဟုတ်ကြလားဟုတ်ပါဗျာဟောခင်ဗျားတို့လည်းကူလီပါပဲမထူပါဘူးဒါဓမ္မအခုဓာရမကျင်တ်တန်နဲ့ဆွမ်းလိုက်ကွန်းလိုက်နဲ့ဆူတောင်းပြီးကရဏဘုရားချင်းချင်းထမ်းရပါလို့ဤပါသည်အတော်ဆိုးနေတယ်ဘာစုတောင်းကြ ကုလီစုပါဗျာမပြည့်မှာမစိမ့်မှန်နဲ့ဗျာကုလီစုကအလွယ်ဆုံးပေါ့ဟုတ်ဘူးလားကုလီစုလောက်လွယ်တာပဲရှာတွေ့မလဲတရားဓမ္မတွေကုလီစုဆိုတာဘ누구ကတောင်းတာတုံးဆိုတော့ဟောဒီတဏှာကတောင်းတာဟုတ်ကဲ့မောဘ누구ကတောင်းတဏှာတဏှာဘယ်နဲ့ကြောင့်တောင်းတာတုံးဆိုဟောဒီမသိလို့တောင်းတာတပည့်ကြမသိတာဘာလို့မသိတာနှလုံးသွင်းတာမမှန်ဘူးနှလုံးသွင်းမမှန်လို့ဒါတော့တောင်းပြတာ ရင်းမိဗလားအဲဒီကရှိဘာမှဖြစ်ချင်တာသေးတုံးဘာမှမဖြစ်ချင်ဘူးတော်တော်လေးတော့ပါလာပြီဟမ်စကြဝဠာမန္တပြမအစရှိသေးလို့ဖြစ်ချင်လို့ရှိရင်ဖြင့်လူပြေဝန်ုပ်ကလေးချပြီးဒီကလာဝန်တုပ်ကြီးထမ်းရပါလို့ဤမှန်ပါပါဗျသဘောကျဝန်ုပ်ကလေးချပြီးတော့ဝန်ုပ်ကြီးထမ်းပါတောင်းကောင်းမတောင်းကောင်းစဉ်းစားကြအဲ့ဒါမသိတော့ခင်ဗျားတို့ မသိတော့ဩလူပြည်တဲ့နတ်ပြည်ချမ်းသာတယ်လို့ထင်တယ်တဲ့နတ်ပြည်တဲ့ဗြဟ္မပြည်ချမ်းသာတယ်လို့ထင်တာဒီအာယောနိသောမနတိကာရခေါင်းဆောင်နေတယ်ဆိုတာဥက္ကမပေါ်ပြီပေါ်ပါပြီဗျာပေါ်သေးဘူးလားပေါ်ပါဗျာဘယ်သူခေါင်းဆောင်နေတယ်အာယောနိသောမနတိကာရအာယောနိသောမနတိနှလုံးသားမပြီးခင်ဗျားတို့ ဘုရားရှိမြသွားပြီးနှလုံးသွင်းမြမှားလိုက်ပြီမှန်ပါဗျာဘုရားမှာဘယ်ရှိသွားမှာဘုရားရှိသွားမှာဘုရားရှိမှာတခါလေလူစိစိနတ်စိမြမာပြစိနိဗ္ဗာန်မြတ်မိစကြာချင်းချင်းခံစား၍ဆိုတော့ဩတပည့်နေရာမှားတာကတော့ခမရတော့ကိစ္စမရှိဘူးသူတော်ကောင်းရှိသွားမှာတယ်မဆိုရဘူးလားဒီနေ့နေရာမှားလို့ရှိရင်တော့ကိုယ့်ကိုမှားနေတာလူမသိသူမသိစင်တော့ရေးမကြည့်ပါဘူး အခုအတုမရှိတဲ့ကိုရကြီးရှေ့မှာသွားပြီးကိုရကြီးယုံမုန်းတာကိုခင်ဗျားတို့အတင်းအာရမဇွတ်တောင်းနေတာနဲ့ကောမတူဘူးလားတူပါဗျာအမှန်ဆိုးရနေတဲ့အဓိပ္ပာယ်ပေါ်ပါလားပေါ်ပါဗျာအဲ့ဒါဘယ်လိုလက်သက်ရှာကြအာယောနိကမနတိကာရကြောင့်အာယောနိကမနှလုံးသွင်းမှပြီးနှလုံးသွင်းမှတော့မသိမသိတော့တောင်းရော တောင်းတော့ဒီခန္ဓာကြီးကိုရတယ်ဆိုတာသဘောကျအဲ့တော့အခုတောင်မှခန္ဓာဒဏ်ရာကြီးခန္ဓာကြီးထမ်းရတာကျက်စီမင်္ဂလာမရှိဘဲနဲ့နေတာသိရသားနဲ့ဥက္ကမအောင်နောက်ခန္ဓာတောင်းမယ်ဆိုလို့ရှိရင်ဖြင့်ဒီတဲ့အယူတော့ရှားမတွေ့တော့ဘူးဗျာမှန်ပါပါဗျာသဘောပါကြဒါရင်လက်ရှိခန္ဓာကြီးခင်ဗျားတို့သိသိချာချာစဉ်းစားကြည့်စမ်းပါလားတဲ့ဘယ်လိုထားလို့မှ ကောင်းတဲ့ခန္ဓာလို့ဆိုရရမရပါဘူးညအိယာပေါ်မှာမွေရမျိုးမျိုးခြုံတယ်မျိုးမျိုးနဲ့ထားထားတဲ့တဲကနေပြီးဒီကလာဘူဖောက်တာမဟုတ်ဘူးလားဟုတ်ပါဘူးပူပြန်ပြီလေအိုက်ပြန်ပြီလေဇောင်းခွာအောင်လေဟုတ်လားဟိုဘက်လိန်ဦးလေးဒီဘက်လိန်ဦးလေးနဲ့ဟောဒီသူ့ထမ်းထားတဲ့ပုဂ္ဂိုလ်အပြင်သူ့ကိစ္စပဲလုပ်နေရတယ်နဲ့ဥက္ကမောင်ပြီးသေးရဲ့လားမပြီးပါဘူးဗျာ သဘောကျအဲ့ဒါဘာတန်ချက်သိနေတာတော့ဆိုတော့ဟောဒီကအာယောနိကမနတိကာရိုက်တန်ချက်သိရှင်းမလားဘာတန်ချက်သိနေတာတော့နှလုံးကမှားနေတာနောက်ဘဝကနှလုံးကမှားခဲ့တာဒီဘဝနဲ့ခင်ဗျားတို့ကဘုရားရှိသွားမှားအောင်မယ်ဆိုတော့အတော်ဆိုးတယ်ဆိုးပါဘူးမဆိုးဘူးလားဆိုးပါဘူး ဒုက္ခမောင်ဘယ်ရှိသွားမှားလိမ့်မယ်ဘုရားရှိမှသွားမှားပါလားဘုရားရှိမှသွားမှားတယ်ဆိုတော့ဘုရားကလည်းသူပြောရှာတယ်ခင်ဗျားတို့ကြက်ကြက်သတိထားနားထောင်ပါတလူဘဝနတ်ဘဝဗြဟ္မဘဝကိုတဲ့ငါမျက်စိတပိတ်လောက်တောင်တခါမှဗဇက်ထဲမှာကောင်းနေလို့မချင်းမဘူးတဲ့မျက်စိတမိတ်တောင်မချင်းမဘူးတဲ့အင်္ဂုတ္တပါဠိတော်မှာလာရနော်မျက်စိတမိတ်ဘဝကိုငါရန် မချင်ဘူးပါဘူးကွာဘုရားဖြစ်တဲ့နေရာစပြီဆိုလုံးဝမပြောဘူးပြောတာပါပဲတပည့်ကြဒါကိုယ်တော့ကမပြောဘူးမဲ့တပည့်တွေကရွက်တိုက်တောင်းအောင်ဒီလိုပဲမရဘူးလားရခလားကိုယ်ကြီးကတော့မပြောဘူးရဲ့လေခင်ဗျားတို့ကဘယ်လိုတော့အရွက်တိုက်တောင်းမယ်ဆိုတော့အမပမညလူတွေမဟုတ်ဘူးဒေဝရာမျိုးတွေဖြစ်နေတယ် ရှင်းမလားအမှန်ဆိုးရတယ်ဆိုတော့ပေါ်လားပေါ်ပါဗျာ။အဲဒါဖြင့်ဒကာဓမ္မတို့ဘယ်နဲ့ကြောင့်ဒီအရွယ်တိုက်ကြီးဒါပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်အရွယ်တိုက်တာကတဏှာဘူးလေ။ဒီတဏှာဘယ်နဲ့ကြောင့်မသိလို့ဖျားအရွယ်တိုက်တာ။ မသိတာပါတော့မသိတော့ခရုံးမှားတာနဲ့မသိတာပဲပေါ်ကလားဒါဖြင့်ခင်ဗျားတို့တသံနေရာလုံးနှလုံးသမားတဲ့မြေပေါ်မှာမသိတဲ့အဝိဇ္ဇာမျိုးစိတ်ဆက်ပြီးတဏှာရေလောင်းလို့ခန္ဓာပင်ကြီးပေါက်လာခဲ့တယ်တပတ်ကြခန္ဓာပင်ပဲခန္ဓာပင်ဘယ်နဲ့ကြောင့်ဖြစ်ပွားလာတယ်ဆိုတဏှာကြီးကတဲလောင်းတာကိုလောင်းတာပေါ့ဗျအချိန်ချင်းဖြစ်ရပါလို့ဆိုတော့ဘယ်လောက်လောင်းလို့ဗျ သဘောကျလားအကျဉ်းချင်းပြရပါလေဆိုတာတဏှာရေဘယ်နှခါလောင်းညဘယ်နဲ့ကြောင့်တော့လောင်းပြပါလိမ့်မလို့ဆိုတော့မျက်စိမမြင်လို့လေအဝိဇ္ဇာကြောင့်သဘောကျဘယ်နဲ့ကြောင့်မျက်စိမမြင်လို့ဆိုတာပါပါလိမ့်အဝိဇ္ဇာပဲဆိုတာသိကြဗလားဘယ်နဲ့ကြောင့်ဒီဝိဇ္ဇာပဲဇုံကပြည့်နေပါလိမ့်မလို့ဆိုတော့အိုးနှလုံးကမှားခဲ့ပြီနှလုံးကမှားခဲ့ပြီသဘောကျ ဒါဖြင့်ဤယူလဲယူပြန်မမြင်လဲမမြင်ပန်းဟုတ်လားတကားတော့ဒီကအာယံဣဒမဏိကာရကအယူအဝိဇ္ဇာကမမြင်တာတဏှာကရမ်းပြီးဒီကလာလိုချင်တာရမ်းလိုချင်တဲ့အတွက်မဟုတ်တဲ့ခန္ဓာကြီးကြီးရနေတယ်ဆိုတာတသံတရားလုံးမဟုတ်လားမှန်ပါဗျာဒါဖြင့်ဒကာဓမ္မတို့ဘာပြင်မှ အပြင်အစ်စ်ရမယ်ဆိုတာကိုပေါ်ကြပါဘုရားကဲဥပါရဘာပြင်မလဲ နှလုံးသွင်းပါမှုကိုနှလုံးသွင်းမှမှုပြင်ရဆိုတော့မှန်ပါဗျာရှင်းပြီနော်ရှင်းပါပြီကဲဥက္ကမဘာပြန်လို့ခင်ဗျာနှလုံးသွင်းပါမှုနှလုံးသွင်းပါအောင်ပြန်အဲနှလုံးသွင်းပါအောင်ပြန်လိုက်လို့ရှင်အဝိဇ္ဇာချုပ်တဏှာချုပ်ခန္ဓာချုပ်မှန်ပါဗျာရှင်းမလားရှင်းပါနှလုံးသွင်းမှန်လို့ရှင်အဝိဇ္ဇာချုပ်တဏှာချုပ်ခန္ဓာချုပ်ပါဗျာသဘောပါကြ။ဂိုင်းဒါဖြင့်ဓမ္မတို့ကို ကိုယ်အကြောင်းဖြင့်တသံတရားလုံးကလည်းသိခဲ့ပါပြီမသိကြသေးဘူးလားအင်းဗာနဲ့ဒီလာခဲ့တာတုံးနှုံးနှုံးပါနှလုံးသားမှာပြီပါတော့မသိတာအုပ်ချုပ်မသိတာမသိတဲ့မျိုးစိဆိုင်မသိတဲ့မျိုးစိဆိုင်ပြီးဒီကလာတဏှာရည်ကြီးလောင်းပါရေအပင်ပေါက်လာပါလေအဲခန္ဓာပင်ကဘာသစ္စာဒုက္ခပဲအဲဒီကမင်းပေါက်လာတော့ဒီခန္ဓာပင်ကြီးကြီးနောက်ခန္ဓာပင်ပေါက်ခြင်းနဲ့ တဏှာတွေတောကတွေပရိဒေဝတွေကမလာဘူးလားမလာဘူးဒါဖြင့်ဒီစိတ်ပင်ကြီးကပေါက်ပြီးစိတ်မျိုးစေ့တွေကြကြာရကန်နေပြန်ပေါက်ပေါက်ရကန်နေပြီးကရသီးပြန်ပွင့်ပြန်ပေါက်နေတော့ကျွတ်တော့မှာဖြင့်အစိတ်ဆက်ပြတ်เสียရှိသေးရဲ့လားရှိပါဘူးပေါ်ကြပါလားဒါဖြင့်ဒကာရမတို့အရင်ကြကြတရားတော့ဖြင့်ခမောင်တွေ့ပါပြီဗျာမှန်ပါပါဗျာ အဲဥပဝင်းရဘယ်ဟာပညာမလို့အဲနှုံးသွမမှုကိုနှုံးသွမှန်မှုလောက်ရတော့မယ်တရားဓမ္မတို့ရှင်းပြီနော်ဘာပညာနှလုံးသွမှန်မှုနှလုံးသွမှန်မှုပညာပါအဲနှလုံးသွမှားတာကိုနှလုံးသွမှန်မှုပညာလိမ့်မယ်ဆိုတော့တရားဓမ္မတွေဒီတလုံးနဲ့ပြန်လိုက်တာနဲ့အဝိဇ္ဇာလည်းချုပ်တော့လို့ ဆိုဖို့မလိုဘူးတဏှာလည်းချုပ်တော့လို့ခန္ဓာလည်းယုတ်သိမ်းတော့လို့အော်ဒါဖြင့်ဒါအရင်ကြကြဒီတလုံးကိုပိုင်ဖို့ပဲအရေးကြီးတော့တယ်ဆိုတာဒကာတော်မတွေပေါ်ပါပြီဗျာပေါ်သေးဘူးလားကဲဒါဖြင့်စိတ်ချလက်ချပဲနှလုံးနဲ့မှန်တဲ့နည်းကိုဘုန်းကြီးတို့ခေါ်တော့မယ်နော်အင်း နှလုံးသားမှန်မယ်ဆိုတော့နှလုံးသားမှန်အောင်ခွန်ကြီးတို့မနေ့ကဝတ္ထုကိုပဲပြန်ပြီးကြလားနှလုံးသားမှန်နေလို့ဒုက္ခမြာမကြားနေတဲ့ဥစ္စာနှလုံးသားမှန်အောင်လောက်ကြအောင်တို့ဆိုတော့ဒကာဓမ္မတွေလည်းကိုယ်တဏ္ဍာဖြစ်စဉ်လေးကိုသိအောင်လောက်ကြအောင်ဆိုနော်ကိုယ်တဏ္ဍာဖြစ်စဉ်ကိုကိုမသိရင်နှလုံးသားမှန်ပါပဲမှန်ပါဗျာဒါနဲ့ပြန်ဒကာဓမ္မတို့အိမ်မှာခင်ဗျားတို့ဒီကနေ့ပြန်ပြီးတွေးတာပေါ့ခင်ဗျားတို့ အတွင်းပစ္စည်းလေးထားတဲ့နေရာကိုပြန်ပြီးဒီကလာတွေးလိုက်တဲ့အခါဩဒီနေရာလေးထားတာဘယ်နှရှိသွားပြီဆိုတော့ဒီကမနောကြည်နဲ့ပုံမှန်အတွင်းပစ္စည်းထားတဲ့မြင်တော့မြင်ရတာမဟုတ်ဓမ္မယုံနဲ့သွားတိုက်ဓမ္မယုံနဲ့သွားတိုက်တော့ဩရေးရှိအာကိုရမှာဒါလေးတော့ဥဇမင်းသားလေးရှိသေးတာပဲဆိုတော့ဝန်တာလုံးလေးကဒီမှာပေါ်တယ်မပေါ်ဘူးလားပေါ်ပါဘူးဝန်တာတဲ့စိတ်ကလေးကပေါ်ဗျာဒီကမနောကြည်နဲ့ဟိုမှာ ကိုအိုဇာမင်းသာထားတဲ့ပစ္စည်းလေးနဲ့ဒီကနေတွေးလိုက်တာဟုတ်တယ်နော်တွေးလိုက်တော့ဒီကနေပြီးဒီကလာမှန်းလိုက်တော့တွေးစိတ်ကလေးမပေါ်ဘူးလေအဲဒါဓမ္မယုံဒီကမနှောကြည့်နှစ်ခုတိုက်မိတာနဲ့တွေးစိတ်ကလေးပေါ်တယ် ဒါတွေးစိတ်နာတရားဓမ္မတွေးစိတ်ကလေးပေါ်တော့တရားဓမ္မတွေကအင်းဒါလေးကြည့်တယ်တွေးစိတ်ကလေးပေါ်တဲ့အခါကြလို့ရှင်ဒီရင်တွေးစိတ်ကလေးကသူကြီးပေါ်တာမဟုတ်ဝေဒနာပညာသင်္ခါရနဲ့တော့နာမခန္ဓာ၄ပါးပေါ်တာပေါ့ဗျာမဟုတ်ဘူးလားပေါ်ပါဗျာအင်းတွေးစိတ်ကလေးပေါ်တာနာမခန္ဓာဘယ်နှပါးပါလဲ၄ပါးပါဗျာဒါနဲ့ခန္ဓာ၄ပါးပေါ်တယ်မှန်ပါဗျာခန္ဓာလေးပါးပဲမှာပေါ်ပါသလုံးဆိုတော့ဟာရယဝတ္ထုပေါ်မှာသွားပေါ်။ဘုန်းနဲ့ဟာရယဝတ္ထု ပေါ်မှာသွားပေါ်တယ်ဆိုတာကသဘောကျဟောဒါဖြင့်ဘုန်းထဲမှာခန္ဓာ၅ပါးပေါ့ရပေါင်းလိုက်နာမခန္ဓာကအဲဟာရယဝတ္ထုဤဘခန္ဓာကပေါင်းလိုက်တော့ဩဒီခန္ဓာ၅ပါးဒကာရမတို့အရင်ကပါရလာခုမှပဲတွေးလိုက်တာနဲ့ပေါ်လာတာတွေးလိုက်ပါ ဩဒီကဏ္ဍ၅ပါးဟောင်းလားသိလားလို့မေးပြကြအသိကဏ္ဍ၅ပါးဆိုတာသိကြပါလားအဲအသိကဏ္ဍ၅ပါးဒီထက်ငါလားသူလားပုဂ္ဂိုလ်လားတတ်တော့ယောက်ျားတွေလားမိန်းမတွေလားစဉ်းစားစမ်းဟုတ်ပါဘူးပါပါဘူးနော်ဘုကမပါသေးလားအဲဓမ္မဓမ္မယုတ်ခန္ဓာ၅ပါးဆိုတဲ့ဓမ္မပေါ်တာပဲသဘောကျလားကောင်းပြီဒါဖြင့်တွေးတဲ့အခါကြားလို့ရှိရင်မတွေးလုံးနေဘူးတော့ ဝေဒနာတင်ညာသင်္ခါရနဲ့ဖြစ်တော့ဝေဒနာဖြစ်ချရာတဏှာလိုက်တာပေါ့ဗျာဟုတ်လားတဏှာနဲ့စိတ်ထဲကလည်းသိဝမ်းမသာဘူးလားအင်းဒီဟာလေးတော့ဖြင့်ဘယ်ကိစ္စကြုံကြုံကျုပ်ဒီထုတ်တော့မဖြစ်ဘူးဥပါဒံကလာခဲ့တယ်မလာဘူးလားဘာကြောင့်မလို့ဆိုတော့ခင်ဗျားတို့ကဥစ္စာမင်းသက်ထားတဲ့ထုတ်ကိုဗျာရိမ့်ပြီလားခင်ဗျားရှိဘယ်ချာဘယ်ချိန်ကျမှသုံးမှာတော့ အင်မနာအိုမမစားနိုင်မှဒီဥစ္စာဝယ်မပြောတာမစားနိုင်မှရှင်းပြီလားမစားနိုင်တော့ဘူးဆိုလို့ရှိမှသုံးမယ်ကိုဟောမစားနိုင်မှသုံးလို့ဘယ်ဘာကျေးဇူးရှိသေးတုံးရှိကောရှိသေးရလားအဲ့ဒါဒကာဓမ္မတွေဘုန်းကြီးကခဏခဏဥက္ကမောင်သတိပေးတယ်မှန်ပါပါ အခုအိုမရှာနေတဲ့ပစ္စည်းမှာ90ကျော်40ကျော်မှရှာနေတဲ့ပစ္စည်းကဘာလို့ဖို့တော့အိုတော့စားဘူးအခုအသက်ဘယ်လောက်ရှိပြီတော့မေးမနဲ့ဖြေကြကိုတတန်းတိုင်းကိုဖြေရမှာပေါ့ဗျာ90ကျော်ပြ90 90ကျော်ဖြင့်ဟာဒါအပြူပဲလားလို့မေးကြည့်ဦးငါလည်းအိုလာပါဗျာသတ်စားပါလားလို့ဆိုတော့ဘယ်နဲ့မအိုသေးလို့ဆိုတော့ ကိုကိုကိုမှအိုရပြူတယ်ဆိုတာမသိတော့ဒကာရမတို့ရှေ့မခက်ဘူးလားသာပြောအဲ့ဒီကြတော့အိုဖြုတ်ပြီးရှေ့ခက်ရှေ့သွားသုံးတယ်အိုတော့ဖြုတ်လိုက်တယ်မဖြုတ်ဘူးလားရှေ့ခက်မှဆိုးလို့ဒါပါဥက္ကမဖျားအယုံမရှိတော့လှဲ့ပြတာသဘောပါကြဒါပြန်ဒကာရမတို့ဒါလေးရှိနေတော့ရှိနေတိုင်းတဏှာကဘာနဲ့လဲအနာ ဖြစ်နေနော်မှန်ပါဘူးဥပါဒံလေးရတဲ့ဒါလေးကိုပြန်ထိမခံနိုင်ဘူးဆိုပြီးကာလဘယ်ကိစ္စမျိုးကြုံကြုံဥပါဒံကမဆွဲလာဘူးလားမှန်ပါဘူးအင်းကာယကံဝစီကံနဲ့ဒါလေးကိုဖြင့်တဲ့ကာယကံနဲ့လဲအင်းတရားလေးကာယကံနဲ့လည်းသွားကြည့်တဒါလေးဗာလေးကာယကံနဲ့သွားဖွင့်လိုက်ဝစီကံနဲ့လည်းဒါလေးဟာရှိသားပဲမနောကံနဲ့လည်းစိတ်ထဲကတရားလေးရှိနေပူဇော်မလို့ပါဘူးပူဇော်တော့မလို့တဲ့ခန္ဓာကတော့တိတ်မဟုတ်တော့ဘူးခန္ဓာဟုတ်သေးရလား ဦးဝမဟုတ်ပါဘူးခန္ဓာဟုတ်သေးရဲ့လားမဟုတ်တော့ဘူးတဲ့မဟုတ်ပေမဲ့လဲခမရတဲ့ဒေသသည်ဖြစ်စဉ်တိုင်းတော့ဖြစ်နေတယ်ဆိုတာကသဘောကျ။ကိုင်းတာဖြင့်အခုပြောချင်တာကတော့ဒကာရမတွေတော့တံဝေကလည်းပါအောင်လို့ပါ။ရှင်းသေးတော့ပထမတွေးလုံးပေါ့။မှန်ပါပါ တွေးလုံးပေါ်လာလဲပုဂ္ဂိုလ်တ attva ဟုတ်ကြလားမဟုတ်ပါဘူးဟောဓမ္မတစ်မျိုးဒီတွေးလုံးချုပ်သွားပြီးဒီကာလဒကာရမတို့ตายရတာမပေါ်ဘူးလားပေါ်ပါဘူးအဲဝေဒနာပစ္စယတဏှာပေါ်တော့နော်အင်းตายရတာလေးချုပ်သွားပြီးကလားတဏှာပစ္စယဘာပေါ်တော့ဥပါဒံပေါ်တယ်ဆိုတော့ဩဒါပရမတ္ထဓမ္မတွေပေါ်နေတာပဲမှန်ပါဘူး အင်းဒုက္ခပရမဒုက္ခရောက်သွားတဲ့တရားဒုက္ခဖြစ်ပြီးဒုက္ခချုပ်သွားတယ်ဒုတိယဒုက္ခဖြစ်ပြီးဒုက္ခချုပ်တာပေါ်ပြန်တာပဲတတိယဒုက္ခဖြစ်မှတရားမပေါ်လာဘူးလားဥပါဒမဲ့ချုပ်သွားတာပဲဒကာဓမ္မတို့အင်းချုပ်သွားတာသူလည်းဒုက္ခဒေသမောဒုက္ခချုပ်သွားတာပဲပြောသွားတာပဲတပည့်ကြအဲကာယကံဝစီကံအောင်မလာဘူးလားဒီကံနေလဲ ကံပြုတ်ပြီးဘာဖြစ်သွားပြန်လဲအဲကမ္မဘဝဖြစ်စရာဇာတိလာပြန်တော့သေတိချမ်းမဲ့နဲ့ဇာတိလာပြန်တော့ဇာတိဖြစ်ပြီးတော့ချုပ်ပါဇာတိချုပ်သွားတာပဲပြီးတော့ဇရာလာတာပဲမလာဘူးလားအင်းဒါဖြင့်ပုဂ္ဂိုလ်တ attva တွေဒီထဲပါသေးလားကြည့်လေဝဝေဒနာတဏှာဥပါဒံကံဇာတိဇရာမရဏဟုတ်လားဒါဖြင့် ပရိစ္ဆေသမုပ္ပါတရားတွေသာရှိပါလားမှန်ပါဗျာဘာတရားတွေသာရှိအဲပရိစ္ဆေသမုပ္ပါတရားတွေသာရှိတယ်သုတိဓမ္မပြီးတော့ကိုပရိစ္ဆေဓမ္မလာတာပါတပတ်ကြလားရှင်းကြလားရှင်းပါဒါဖြင့်ဒကာဓမ္မတွေသဏ္ဍာန်ဘယ်ချိန်မဲပါဖြစ်ဖြစ်ပရိစ္ဆေသမုပ္ပါဓမ္မတွေပဲဖြစ်တယ်မှန်ပါဗျာဘယ်လိုဆုံးမဲ့အချက်လဲပရိစ္ဆေသမုပ္ပါဓမ္မပါဗျာတလုံးနဲ့မှန်ပြီတဲ့နှလုံးနဲ့မှန်ပြီဒကာဓမ္မတွေ နှလုံးသွင်းပါတော့မှန်တော့ဆိုတော့ပထမဖြစ်တာလဲခဏကအာယုံနဲ့ဒီဘဝင်ကြီးနဲ့တိုက်ပြီးအာယုံ ద్వారా ကြောင့်ဖြစ်တဲ့အဲဒါမနောစိတ်တစ်မျိုးပဲတဘောကြပုဂ္ဂိုလ်သားတော့ဟုတ်ကြလားနောက်တာချုပ်သွားပြီးလိုချင်တာလေးလာပြန်တော့လဲ အဲခင်ဗျာတို့ကပြန်တော့လေလက်ခင်ဗျာဓမ္မတစ်မျိုးပဲမှန်ပါဗျာပုဂ္ဂိုလ်တ attva ဟုတ်ကဲ့လားအဲခင်ဗျာဓမ္မချုပ်သွားပြီဥပါဒဓမ္မလာပြန်တော့ဘောဓဂါဓမ္မပုဂ္ဂိုလ်တ attva အဲဓမ္မတစ်မျိုးလာတာပဲဓမ္မကြီးဆက်မလာဘူးလားမှန်ပါဗျာအဲဒါဖြင့် သုတိပေကြပါဆိုကံဖြစ်ပြီးသေသေရကနေသေတဲ့သုတိသုတိဓမ္မပေါ်မှာသုတိဓမ္မပြီးဘာဓမ္မလာတော့ပရိသေဓမ္မလာမှာဓမ္မလာပါဘုရားဒါပြန်ပါလာရရှိသေးတယ်ဒါပြန်တရားဓမ္မတို့တဏ္ဍာ၌ပုဂ္ဂိုလ်တ attva ပါရလားမပါဘူးဆိုတော့သေကြလားသေကြပါဗျာ ဒါတွေသာခဏခဏပေါ်လေးရှိပါလေအဲပရိစ္ဆေသမုပ္ပါဓမ္မတွေသာပေါ်လေးရှိတယ်ဆိုတာသဘောကျဒါဖြင့်ဘယ်ချိန်ကြည့်လိုက်ကြည့်လိုက်ဒီဓမ္မဖြစ်ပြီဒီဓမ္မချုပ်တာပဲတွေ့မှာဘုကမောင်ဘာတွေ့မှာဒီဓမ္မဖြစ်ပြီးတော့ဓမ္မပဲချုပ်ပါအဲတခုသောဓမ္မပေါ်တခုသောဓမ္မချုပ်ပေါ်ဗျာဒါပဲဒါတွေတော့လဲနေတော့မယ်ဆိုတာမသေးကြဘူးလားဒါရင်ဒါဖြင့်မနေ့ကအနုရာဒမှာ ဒိဋ္ဌိတွေကဘယ်နဲ့မဲတော့သတ္တဝါသေးလို့ရှိရင်ဖြစ်သေးသလားလို့မေးတယ်နော်လေးခွမနေ့ကမှတ်မိကြပါလေသတ္တဝါသေးရင်ဖြစ်သေးသလားလို့မေးတယ်ကိုင်းတရားဓမ္မတွေဒီချမ်းသတ္တဝါများပါရလားသတ္တဝါမှပါပဲနဲ့သေရင်ဖြစ်သေးသလားဆိုတာကောဖြစ်ပြမလို့ဘူးသတ္တဝါဒီထဲမှာမပါဘူးဘုခမောင်ခင်ဗျာမနာရဘူးမနာဘူး တတ္တဝသိရင်ဖြစ်သေးသလားလို့မေးလို့ရှင်မနဲ့ဆုံးနော်ဖြစ်ရမရှိပါဘူးဖြစ်ရမရှိလို့ဖြစ်ရဒီရင်ဓမ္မတွေဖြစ်နေတဲ့ဥစ္စာဓမ္မချုပ်ရဓမ္မဖြစ်တာပဲရှိတယ်တတ္တဝပါရလားအဲတတ္တဝမပါဘူးဆိုတော့ဓမ္မချုပ်ရဓမ္မဖြစ်တာပဲရှိနေတာသိကြနေသောကြောင့်တတ္တဝသိရင်ဖြစ်သေးသလားလို့မေးတော့ခမည်းတော်ဒကာဓမ္မတွေကတော့ပြင်တတ္တဝကိုဘုရားတပည့်တို့ခန္ဓာကိုယ်နဲ့ပုဂ္ဂိုလ်တ attva ယောက်ျားမိန်းမကိုမရှိပါဘူး ဓမ္မဖြစ်၍ဓမ္မပြနေတာပဲရှိတယ်မှန်ပါပါပြပြင်ပါရှိသေးတယ်ဆိုတော့ဩငါသေးပါဖြစ်မှာတုံးဆိုတာလာကြလို့သေးတယ်ဒီထက်ငါလည်းပါရဲ့ငါမရှိလို့ငါသေးရောဘာဖြစ်မှာတုံးကလာကြလို့သေးတယ်ဘာလို့တော့ ငါငါလည်းမရှိဘူးငါလည်းသိကြမရှိဘူးငါလည်းဖြစ်တာဒီထဲမှာငကောကောမပါဘူးပါကြရလားသူဒီပြိဋိတွေလာတာရှိတာပဲနိဗ္ဗာန်မရသေးရင်နော်ပုဂ္ဂိုလ်တ attva ဖြစ်တာပါလေရလားမှန်ပါဘူး။ဒါရင်ဓမ္မတွေရှင်းမလားရှင်းပါဘူး။ကောင်းပြီဒါပြန် attva သိရင်ဖြစ်သေးသလားလို့မေးရင်ဓမ္မတွေကဘယ်နဲ့ဖြေပြမလဲ။ဘယ်သွားတယ်များတယ် အစရှိသည်နဲ့ပေါ့ဗျာသုံးတောက်ကြတယ်တဲ့အစရှိသည်ဖြင့်ပြောတတ်ကြပြောပြန်ပြောညာဆိုအဲ့ဒါခင်ဗျားတို့ပြောရင်မျှတာမှစင်စစ်မရှိဘူးလို့ဆုံးဖြတ်ချက်ချင်ပါဗျာသမုဒိနေမှာရှင်ညာဆိုတော့ပရမတ်တကယ်ရှိတဲ့နေမှာတကယ်ရှိပါရဲ့လားမရှိပါဘူးအဲ့ဒီလိုမှတ်ထားလိုက်တော့မှအေးတော့တယ်ဆိုတော့မှတ်တာနဲ့မဟုတ်တကယ်ရှိတယ်ထင်ရင်တော့မက်ဖို့ကန့်ကွက်မှာဆိုလို့နော်ကဲသဘောပါကြပါပါဗျာဟောမိဒါဖြင့် ဒကာဓမ္မဒေသနာမှာတသံတရားလုံးဖြစ်လာတယ်လေအပြင်းမင်းမပါသလားဓမ္မတွေပဲဆက်ပြီးတန်းလာတာပဲလားအဲဒီဘုရားမှာလည်းဘာတွေများဖြစ်နေကြပါလိမ့်အဲတခုသောဓမ္မဖြစ်တခုသောဓမ္မကချုပ်အရင်ဓမ္မကချုပ်နောက်ဓမ္မကဖြစ်အရင်ဓမ္မကချုပ် နောက်ဓမ္မကဖြစ်ဥက္ကမောင်ဒါတွေလည်းနေမှာပဲမှန်ပါဘူးပြန်ပါရှိသေးတယ်ဖြစ်ပါဘူးအဲ့ဒီလိုအနုရာရကိုဒိဋ္ဌိကမေးတဲ့အခါကျတော့ဘဒ္ဒဝသင်ဖြစ်သေးသလားလို့မေးတယ်မဖြစ်တော့ဘူးလားဖြစ်ချီတက်လဲမဖြစ်ချီတက်လဲလားမဖြစ်တော့ဘူးတခါကလေးဖြစ်တတ်တယ်ဆိုတဲ့သဘောမျိုးလားလို့မေးတော့အနုရာရကမနေ့ကဘုရားဒီလိုအယူမယူဘူးလို့မဖြစ်လိုက်ဘူးလားဖြစ်ပါဘူး ဖြေလိုက်ပေမဲ့သူသူညာနဲ့သူဖြေတာလားဖရာဒီလိုအယူမယူဘူးဆိုတာလေးလောက်သာသူဖြေနိုင်တယ်နော်မှန်ပါပါသူညာနဲ့သူရှင်းပြီးခုလိုတရားဓမ္မတွေလို့ရှင်းဖြေတာဟုတ်ကလားဟုတ်ပါပါဘုရားမောကိုရင်ရှင်းတာလို့ဆိုနိုင်ရလားမှန်ပါပါအဲဖရာတော့ဒီလိုမဖြေဘူးလို့သူကပြောလိုက်တယ်မှန်ပါပါနောက်တော့သူစိတ်ထဲဖရာဒီလိုမဖြေဘူးပြေးလိုက်တော့ဒိဋ္ဌိတွေကဘယ်နဲ့ပြောသွားတော့ဒီဦးဒီကိုယ်တော်အနုရရဆိုတဲ့ကိုယ်တော်ကလူမိုက်ကလေးရှိသေးတာဘာမှသိသေးတာမဟုတ်ပဲ တကယ်လို့သူဝါကြီးနေမဲ့လည်းဆံကုန်ကြီးလေးလို့ကြီးတာပဲသူလကားလူတွေကပဲဆိုပြန်သွားကြဒိဋ္ဌိတွေကမေးပြီးပြန်သွားကြနော်ပြန်သွားပြီးနောက်တခါတည်းသူ့တန်တရားဝင်လာတယ်ဝိသိကဝင်လာဩတတ္တဝအသိဖြစ်သေးလားမဖြစ်တော့ဘူးလား နောက်ကြီးတယ်များပိုးလွန်ပြီးတဲ့ကလည်းဆက်လက်မေးမယ်ဆိုငါတော့ခက်ကြီးပဲဟောသူကိုယ်တိုင်မဲ့ဝိဇိကိစ္စလာတယ်မှန်ပါဗျာဘယ်သူဝိဇိကိစ္စကိုခွန်ကြီးရှင်းပြလိုက်မယ်မှန်ပါဒကာတော်ကတော့သူဒိဋ္ဌိနဲ့သူဝိဇိကိစ္စရှင်းပြလိုက်မယ်နော်တတ္တဝါရှိလေသလားဟောသူလားပေါ့မှန်ပါပါဗျာတတ္တဝါသိရင်နိဗ္ဗာန်တတ္တဝါပဲသွားသလားမှန်ပါပါဗျာဒါသူ့မှာကိုယ်တန်ရရှိမှန်ပါဗျာ gain ဒကာဓမ္မတွေလို့ယခု ဟောတဲ့ပုဂ္ဂိုလ်ကမရှင်းတော့ဘူးသူ့မှာဖြစ်နေတာဟမ်တတ္တဝါရှိလေသလားတစ်ချက်လာတယ်နော်ဝိဝိသိကိစ္စမလာဘူးလားတတ္တဝါပဲသိပြီးနိဗ္ဗာန်သွားလေသလားဘာလာတော့မြန်အဲဝိသိကိစ္စရှိရင်ဥက္ကမကမနေရမနာလို့ဒိဋ္ဌိရှိတယ်လို့မှန်လားမှန်ပါဗျာဝိသိကိစ္စရှိရင်ဒိဋ္ဌိရှိပါဗျာ gain ဒါဖြင့်ဒကာဓမ္မတွေခမည်းတော်မှာအခုရှင်းပေးထားတော့ တတ္တဝါကောရှိရလားမရှိပါဘူးအဲတတ္တဝါမရှိဘူးဆိုတာသိတဲ့ဖြင့်ဒိဋ္ဌိကလည်းပြုတ်နေပြီဝိသိကိစ္စပြုတ်ဒိဋ္ဌိကပြုတ်တာပဲမှန်ပါပါဗျာရှင်းမလားရှင်းပါကောင်းပြီဒါနဲ့ပဲသူစိတ်ထဲမှာအနုရာရမှာတန်လျာရှိပြီးဒီကရံဩဘုရားသခင်ကိုရမကြီးတော့မေးဥမှာပဲဒိဋ္ဌိတွေကဒီတဲ့ပုံမမင်းငါလည်းမဖြေတတ်တော့ဘူးမဖြေတတ်တဲ့ပြင်မကိုရမ်းဖြေလိုက်လို့ရှိရင်လည်းဘုရားလိုကြက်မှာမဟုတ်ဘုရားဆွဆွဲတဲ့အိဗယ်ရောက်မှာမှန်ပါပါဆိုတော့ အားလုံးတရားဓမ္မတွေအစဉ်စားသူကိုယ်တိုင်ဝိသိဆံမပြုတ်ဘူးမှန်ပါဗျာဘယ်လိုတော့မပြုတ်တာအနုရာကသူကိုယ်တိုင်ဝိသိဆံမပြုတ်ဘူးဒိဋ္ဌိမပြုတ်ဘူးမှန်ပါရှင်းမလားရှင်းပါဗျာအဲ့ဒီကတော့မပြုတ်ဖဲနေတော့သူဟာစောစောစီစီရဲ့မှတ်ပါ ဘုရားကြောင်းတာနဲ့ဝေသာလိပိမကပ်ပြီးတော့နေမှန်ပါပါဝိပဿနာအလုပ်လုပ်နေတဲ့ပုဂ္ဂိုလ်လည်းအစ်စ်ပါပဲမှန်ပါပါဖြစ်ပျက်တွေလည်းမြင်ပါတယ်မှန်ပါပါမက်ဖို့မရဘူးမှန်ပါပါနိဗ္ဗာန်မရဘူးတဲ့ဗျာမှန်ပါပါဘာကြောင့်မရတယ်ဆိုတာခင်ဗျားတို့ဖြေထွက်ပြီမှန်ပါပါသက်သေးဘူးလားမှန်ပါပါကျောက်ကရင်ဘာကြောင့်လဲဝိသေကိစ္စမပြုတ်တော့ဒိဋ္ဌိကရောမပြုတ်ပါဘူးဒါဖြင့်ဒိဋ္ဌိဝိသေကိစ္စမပြုတ်တဲ့ပုဂ္ဂိုလ်အာထုံနေလို့မရတာမှန်ပါပါ ဘောကြကြဘာရောက်ပါလိမ့်မယ်ဒိဋ္ဌိဝိသေကိစ္စကိုပြည့်ပြည့်အားထုတ်လို့ပါဘုရားအဲဒါဖြင့်ခင်ဗျားတို့အားထုတ်မှုနဲ့ဒိဋ္ဌိဝိသေကိစ္စဖြုတ်မှုကိုဒကာဓမ္မတို့ဘုရုရှိထားရဲ့ဘုရုနောက်ထားရမယ်ဆိုတာဝေဖန်ညာဒိဋ္ဌိဝိသေကိစ္စဖြုတ်ဖို့ရည်ကြီးပါဗျာသူ့ကိုအရှိထားရမယ်ပြီးတော့မှဖြစ်ဖြစ်ရှိမှုကိုနောက်ထားရမယ်ဆိုတာဒကာဓမ္မတွေလေးစားစွာနဲ့မှတ်လိုက်တပည့်ကြ ကိုင်းလာပြန်ဖြစ်ပြရင်ရှုမလားပရိစ္ဆေသမုပ္ပါနားလဲအောင်အရင်လုံးမလားပရိစ္ဆေသမုပ္ပါနားလဲအောင်လုံးပါဗျာဒါနားလဲအောင်လုံးမှခွနဲ့ပုဂ္ဂိုလ်တ attva ပျောက်သွားတာပျောက်ဘူးလားပျောက်ပါဗျာသဘောပါပြီနော်ဒါဖြင့်အနိစ္စဒုက္ခအရင်လုံးမလားပရိစ္ဆေသမုပ္ပါကိုရှင်းအောင်လုံးမလားပရိစ္ဆေသမုပ္ပါ မနဲ့ကြောင့်ဒါရှင်းအောင်လုပ်ရပါလိမ့်မလို့ဆိုတော့အိုးသူမသိရင်ဒိဋ္ဌိဝိသေစာပြုတ်ကုန်မပြုတ်ဘူးဘယ်လိုပဲဖြစ်တာဖြစ်တာတွေမြင်နေနေဥပါဒံအပူပဲရိပ်မိဗလားကောင်းမိတာဖြင့်ဒကာရမတို့အနိစ္စဒုက္ခအနတ္တကို ဥက္ကမောင်ရှေ့မထားနဲ့ဒိဋ္ဌိဝိသေသဖြုတ်မှုကိုရှေ့ထားပါဘူးရှေ့ထားဒိဋ္ဌိဝိသေသဖြုတ်ခြင်းလဲပရိစ္ဆသမုပ္ပါခန္ဓာကိုယ်ထဲမှာအခုပေါ်လာတဲ့တန်တန်တန်တန်ပြီးတဲ့ကာလဩမျိုးလုံးဘုတ်ကလည်းဒီလိုကြီးပေါ်တာပါလားနာဘောကလည်းဒီလိုကြီးပေါ်တာပါလားပုဂ္ဂိုလ်တ attva ဆိုပေါ်တာမဟုတ်ပါဘူးဓမ္မတွေသာတခုဓမ္မချုပ်ပြီးတခုဓမ္မဖြစ်တာသာဧကမ္မာလားလို့မှတ်လိုက်ရှင်းမလားရှင်းပါဗျာအဲ့ဒီတည်းမှာဘုရားသခင်ကိုရမကြီးရှိသူသွားတာပေါ့လေနောက်တစ်ခါမေးရင်ခက်ချီရဲ့ ဆိုပြီးရှင်ဗျာတပည့်တော်ရှင်ဗျာကြောင့်နာနေပြီဒိဋ္ဌိကလာမေးတဲ့ပြတ်တ္တဝသိရင်ဖြစ်သေးသလားမဖြစ်တော့ဘူးလားမဖြစ်စီတယ်လဲဖြစ်စီတယ်လဲလားဖြစ်စီတယ်လဲမဖြစ်စီတယ်လဲလားမေးတော့တပည့်တော်ကတော့ဘုရားတော်ဖြင့်ဒီလိုဒီလိုဝါသောပု္ပ္ပာကိုတော့ဖြင့်ဘုရားဖြေလည်းမရှိပါဘူးလို့တပည့်တော်ဒီလိုပြောလိုက်ပါတယ်သို့တော်လည်းတပည့်တော်ကိုယ်တိုင်ပဲ နောက်မြတ်ဒိဋ္ဌိတွေကတမျိုးတစ်ပုံဒီဥစ္စာလာမေးမယ်ဆိုရင်ငါတော့ခက်တော့မှာပဲလို့တပည့်တော်စိတ်ထဲအောက်မေ့တယ်ဘုရားဒါကြောင့်တပည့်တော်ဖြေပေးပါဦးမှန်ပါပါဗျာဆိုတော့သူကိုယ်တိုင်မရှင်းဘူးမှန်ပါပါဘယ်လိုဆုံးရချင်ကိုယ်တိုင်မရှင်းပါဘူးအနုရာရကိုယ်တိုင်မရှင်းတာသိကြပါလားကောင်းပြီဒါပြန်အနုရာရကိုရှင်းအောင်ဒကာဓမ္မတို့အရေးကြီးတော့တယ်ဆိုတဲ့ဥစ္စာဘုရားလက်ထက်မှာကိုက ဒကာဓမ္မတို့ဒိဋ္ဌိမခွာပဲဝိသိကိစ္စမခွာပဲအထုတ်လို့ကံလံဖြစ်နေတာတွေဒီနေ့ကဥက္ကမောင်တို့နာပြီးပြီသန္နလည်းဒီတာယမကလည်းဒီတိုင်းအခုအနုရာရကောဒီတိုင်းပါဘယ်နဲ့ကြောင့်ဒီတိုင်းဖြစ်နေရတယ်ဆိုတာခင်ဗျားတို့အပြစ်ရှာကြဒိဋ္ဌိနဲ့ဝိသိကိစ္စမပြုတ်ဖဲနဲ့ဖြစ်ပြအိဋ္ဌာတွေကြီးလုံနေလို့ဒါပြန်ရှေးကလို့ ယံပိရိကလာအိစ္ဆဒုက္ခအနတ္တစိတ်နေတဲ့ပုဂ္ဂိုလ်များတော့ဥပအောင်ဘယ်လိုစဉ်းစားမလဲဘယ်လိုမှမစဉ်းစားနဲ့မစဉ်းစားနဲ့တော့အပြစ်လည်းမတင်နဲ့တော့နော်သူကဘာမှမဟုတ်ဘူးပြောရုံရှိတော့သဘောပါလားဘာမှမဟုတ်ဘူးဆိုတဲ့အိဗယ်ပဲရောက်တယ်အေးအလကားနေတာတဲ့ဆာလို့ရှိရင်တော့ခေါင်းကကျောင်းထဲမှာကျတော့စွန်ဝတ္ထုပြောသလိုပြောရမှာပေါ့ဟမ် ပါးကောင်လေးချက်ကလေးကိုဆွန်ကနေပြီးကုတ်တဲ့အခါမြက်ပင်လေးပါတော့တော့ကုသိုလ်ရတယ်လို့ရတော့မရပဲဘူးလားမြက်ပင်ပါတဲ့ကုသိုလ်ရရတာပေါ့မလဲပါရတဲ့ကုသိုလ်တော့ဖြစ်ပါတယ်တဲ့တကယ်တည်းရဲ့တမာရိရှိကုသိုလ်ဖြစ်ကြတာမရပါဘူးသဘောပါပါပါပါတမာရိရှိကုသိုလ်ဖြစ်ကြတယ်ပြိဿသမုပ္ပါနားလဲမှသာတယ်ဒကာဓမ္မတို့ခန္ဓာကိုနားလဲတဲ့ပြိဿသမုပ္ပါနားမလဲခန္ဓာနားလဲပါဗျာရှိဒကာဓမ္မတို့ ပထမအိမ်မှာတွင်းပစ္စည်းတွေးလိုက်တဲ့စိတ်ကလေးကဝိညာဉ်နဲ့ခန္ဓာပေါ်လာ။ပေါ်ပါပါဗျာ။နောက်ဝိညာဉ်နဲ့ခန္ဓာပေါ်လာတော့ဩဒါလည်းစိတ်သက်ပဲလို့မဆိုနိုင်ဘူးလား။ဆိုနိုင်ပါဗျာ။အင်းသူချုပ်သွားတဲ့ခါကျတော့ခင်တဲ့တဏှာလေးမပေါ်ဘူးလား။ပေါ်ပါဗျာ။သူလည်းသက်ပဲဆိုတော့တဏှာသက်ပဲဆိုတော့ တမျိုးပေါ့ဗျာအဲတဏှာဓမ္မပဲနန္ဓမတွေကြီးမပေါ်ဘူးလားပေါ်ပါဘူးအဲဒါကြောင့်ဥပါဒံတဏှာချုပ်တော့ဥပါဒံမလာဘူးလားအဲဒါလည်းဥပါဒံဓမ္မတမျိုးပဲကံဓမ္မကမလာဘူးလားအဲဒါလည်းကံဓမ္မတမျိုးပဲလို့မဆိုရပါဘူး သဘောကျလားကံကုံတော့သုတိရောမလားဘူးလားမှန်ပါဗျာဒီပုဂ္ဂိုလ်ကတော့လားသေးလားသုတိဟုတ်ပါဘူးသုတိဓမ္မပဲလားသုတိပြီပြည့်တွေမလားလားမှန်ပါဗျာလာပြန်တော့ပုဂ္ဂိုလ်ကတော့လားမဟုတ်ပါဘူးဘာတွေလာပြန်တော့ဓမ္မပဲလာတယ်ဆိုတော့ ဒကာဓမ္မရဲ့သဏ္ဍာန်မှာခန္ဓာ၅ပါးကတန်းလာတာပဲခန္ဓာဓမ္မတွေမလာဘူးလားခန္ဓာဓမ္မတွေလာတော့ပုဂ္ဂိုလ်သတ္တဝါတွေယောက်ျားမိန်းမတွေသတ္တဝါသေးလို့ဘာဖြစ်ညာဖြစ်လာသေးရလားအဲ့ဒီမှာခင်ဗျားတို့ကြတော့ကိုဆရာဘုန်းကြီးကပြိဿသမုပ္ပါရေးလေလေပြလိုက်တဲ့တွေ့အတော်လေးရှင်းပါတယ်တပည့်ကြအဲ့ဒီလိုရှင်းပြီးမှဒကာဓမ္မတွေဝိပဿနာရှုတဲ့အလုပ်ကိုဘုန်းကြီးပြောမယ် ပြောလိုက်လို့ရှိရင်ရှုတာရှုတော့တဲ့ဒိဋ္ဌိဝိသိကိစ္စကိုကြွာပြီးသားဖြစ်နေတဲ့အတွက်ချက်ချင်းမဆိုင်ဘူးတပည့်ကြကဲယနေ့တော့ချိန်မရဘူးနေ့ပြန်မှစကြ